ရင်တော့ကျင်းတယ်ဒီငမုလက်ကအပြီးလွတ်တာပဲတုံးပါကြီးလေဒါငမုလက်ကလွတ်ဖို့အရေးမကြီးဘူးလားဟာအရေးကြီးတယ်သိအရေးကြီးတယ်ဟုတ်တယ်မဟုတ်လားဒီငမုဒုက္ခပေးနေတာပဲဟုတ်တယ်မဟုတ်လားတန္တရာခီးကမကျွတ်နိုင်တာဒီငမုတွေကြောင့်ပဲဟုတ်ဘူးလားဟုတ်ပါတယ်တကယ်ကြီးနော်ငမုပြောပြီးတော့ခုနကမမှုတဲ့လူတွေကိုအလားတူပါပဲနော်အားလုံးကတော့ဒါဒုက္ခပေးကြတာကြီးပဲတူနဲ့တူဒုက္ခပေးနေတာပဲ ဒီတော့ဒီဒုက္ခပေးနေတဲ့ဘဝကလွတ်ချင်တယ်ဆိုရင်အဲဒီလိုအကောင်းတဲ့ကံကိုထပ်ထူထောင်လိုက်ရင်လည်းသူကကံပြောင်းသွားတယ်အဲဒီလိုပြောင်းလဲတာတွေလည်းရှိပါတယ်ဘုန်းကြီးတို့ရင်းနှီးတဲ့ဥပဒေကမာကြီးတူဆိုကြပါစို့မူလကတော့သူကနေစားပေါ့နေစားဆိုတာကအိမ်မှာလည်းလက်လွတ်လို့မရတော့သူကနေစားလှလာပြီးတော့မနေ့ကမှဟိုကစားတော့ပြီးမှသူလှလာပြီးတရားအထုတ်တယ်ညနေသူကပြန်တယ် အဲ့ဒီစနစ်နဲ့ဆိုတော့ဘုန်းကြီးကသူ့ဓကမထံသူကရှုကျင်လဲဆိုတော့ဓကမထံသင်ပေးလိုက်ပါတယ်ဝိပဿနာဘက်ရောက်တော့တော်တော်လေးကျင့်တတ်တော့နောက်ထပ်လည်းသူကလာလာနေတော့သူဇန်နေရှုကျင်လဲဆိုတော့ဇန်သင်ပေးလိုက်တယ်မူလဝိပဿနာရှုစဉ်ကပြိဿသမုပ္ပါမှာသူကအနာကကြည့်လိုက်တော့သူကနတ်ဘဝပဲဒါပေမဲ့ဘုန်းကြီးကလည်းသူအကြံပေးပါတယ်ဒီမကြီးခုဇန်နေရလာပြီဖြစ်တော့အဲ့ဇန်နတရားတွေကိုလည်းဝိပဿနာရှုခံအောင်လေ့ကျင့်အဲ့ဒီဇန်ကုသိုလ်ကံတွေရဲ့စွမ်းအားကြောင့်ပြမပြရောက်ပါစေလို့နည်းနည်းလေးဆုတောင်းကြည့်သမှာ ဆူတောင်းပြီးတော့တကယ်ရောက်မရောက်အနာဂတ်ကိုရှုကြည့်ပါဆိုတော့ရှုလို့ရသွားတယ်ပြောင်းသွားတယ်ဒါအားကောင်းတဲ့ကံကိုထူထောင်လိုက်တဲ့အတွက်အားနွယ်တဲ့ကံကပျောက်သွားတယ်ပျောက်တယ်ဆိုတာဘယ်လိုပျောက်လဲဆိုတော့အခုဘောတေကဏိကာလဘဝိမနောကြီးကိုလှမ်းပြီးအရှုခိုင်းလိုက်တော့ဒီဇန်ရဲ့အာယုန်နဲ့ဒီဇန်တန်တရားတွေကမရဏတဏ္ဍဇောရဲ့နေရာကိုယူသွားတယ်ယူသွားလိုက်တော့တေချောင်းဘုန်းကြီးကတော့သူကအဘိဓမ္မာမသိဘူးပေါ့ဟုတ်မဟုတ်ဘုန်းကြီးလည်းနည်းနည်းသိကြတော့စမ်းတဲ့အနေနဲ့အဲ့ဒီမြန်မာမှာရုပ်တည်နေတဲ့ဓာတ်ခွဲကြည့်သမှာဘယ်လောက်ရှိလဲ အာဆရာတော်နားလည်းဟိုနှာခေါင်းလည်းခန္ဓာအကြည့်ပါနှာခေါင်းတော့ရှိပါတယ်ခန္ဓာအကြည့်မရှိဘူးရှားကြည့်မရှိဘူးကိုကြည့်မရှိဘူးဒါတွေသူအကုန်ပြောနိုင်တယ်အဲဒီလိုဆိုရင်တော့ဆိုရင်တော့ဟန်လောက်ပြီးတင်တယ်သူပြောင်းလို့ရပါတယ်နော်ပြောင်းလဲတဲ့သဘောရှိတယ်ဒါကြောင့်နည်းနည်းလေးဘုန်းကြီးတို့ပြောင်းစေခြင်းတယ်ဘယ်လိုတော့ဒီကကြီးတွေဒီမကြီးတွေသဘောတူလားဟောအတန်ကခတ်တူလို့ပဲဘုန်းကြီးက ပြောင်းမယ်ဟောမညတော့ဟာလို့လက်ထောင်စေခြင်းနဲ့ဟုတ်တယ်မလားကြာကြာနာနာပြောင်းစေခြင်းပါတယ်သန္တရာကဒီလိုမကူးနိုင်ခဲ့ရင်တော့လွတ်မြောက်ဖို့ကတော်တော်လေးခက်တယ်ညှိနေခဲ့ရင်တော့သိမလွယ်ဘူးဒါကြောင့်နည်းနည်းလေးကြိုးစားကြပါနော်ကဲအဲ့ဒီတော့ဒီအတိတ်ကယုံနာကိုလှမ်းပြီးသိကြရတယ်အဲ့စัจ जा ကံလေးနဲ့ခုနကဆူတောင်းကြည့်ပါသို့မဟုတ်ဒီဇံကံနဲ့လည်းဆူတောင်းလို့ရတယ်နော်အကဲမိမိကစိတ်ကံခဲ့ရင် အဲဒီတော့ဒီကံကိုထူထောင်လိုက်တဲ့အချိန်ခါမှာခုနကညကပြောခဲ့သလိုပေါ့လေပန်းလှူပြီးဆူတောင်းတယ်တော့မဟုတ်စီမီလှူပြီးဆူတောင်းတယ်ဒါလည်းဖြစ်ပါတယ်သူကအကြောင်းကတော့အနိကဆုံးကံကလည်းအကျိုးပေးခြင်းပေးတတ်ပါတယ်နော်အဲဒါကြောင့်ဒီကံတစ်ခုကိုထူထောင်ပြီးတော့အဲ့ကံထူထောင်ခဲ့စဉ်ကရုပ်ဒီနန္ဒီကိုပြန်ရှုရတယ်ရှုလိုက်တဲ့အခါကျအနည်းဆုံးကိလေသာဝိနဲ့ကမ္မဝိကိုဒါရှာဖွေလို့ရတာပဲ ဒီအနည်းဆုံးဖြစ်တဲ့ကိလေသာဝတ်နဲ့ကာမဝတ်ကိုရှာဖွေလို့ရပြီဆိုရင်အတိတ်ဘက်ကိုဓာစုပြီးယုတ်တိနန်းတွေကိုတဖြည်းဖြည်းတစတစအသိသိသွားသိသိသွားလိုက်ပြီဆိုလို့ရှိရင်တော့အဲ့ဒီမှာမဖြစ်လဲသိသိသွားလိုက်ပြီဆိုလို့ရှိရင်တော့အဲ့ခုနကညကပြောခဲ့သလိုအမိဝမ်းတွင်းရောက်ပြီဆိုကြစို့နော်အမိဝမ်းတွင်းကနေပြီးတော့အဲ့ဒီကလလရေကြီးအခိုက်မှာရှိတဲ့ယုတ်တိနန်းတွေကိုကြက်တနာသိသိနှံရင်တော့သူကနိစ္စသွားပြီပရိစ္ဆန်ဘုရားသိဖို့သိကြပြီနော် တိကိုသိကြတဲ့အပိုင်းမှာကဘယ်လိုကြောင့်သိကြတယ်လို့မေးတော့ဒကာကြီးတွေဒကာမကြီးတွေစိတ်တိုင်းစိတ်တိုင်းကသူသိတဲ့အာယုံတစ်ခုခုမရှိဘူးလားရှိတယ်ပရိသန္တိမာနန္တရားဥပမာ34လုံးရှိတယ်ဆိုကြဆိုအဲဒီ34လုံးကိုခွဲခြားစိတ်ပြပြီးထက်ခါထက်ခါရှုနေအဲဒီအသိစိတ်ကသူကသိတဲ့အာယုံကိုသိတဲ့သဘောဒီအသိစိတ်ကဘာအာယုံလဲဟောတချို့ယောဂီတွေမှာ အဲ့ဒီနီးနေတော့မရဘူးမရတော့ဒီရောက်နေသိသိပြင်တော့ဘုန်းကြီးကအတိတ်ကိုဒေဂာနိကလသို့မဟုတ်သေနေတဲ့အချိန်လှမ်းအရှုခိုင်းလိုက်တယ်တချို့ယောဂီများကတော့မိမိသေနေတဲ့အလောင်းကောင်သွားတွေ့တယ်အလောင်းကောင်ဆိုတာကတော့စိတ်မရှိတော့ဘူးအဲ့ဒီအလောင်းကောင်မတိုင်ခင်မသေးခင်လေးအကိုတဖြည်းဖြည်းတိုးပြီးတော့ရုပ်တည်သိစီရတယ်သေနေတဲ့ပုံတွေ့ခင်ရင်သေနေတဲ့ပုံမှာတည်ရှိတဲ့ဓာလေးပါးကိုကိုယ်ကသိစီရတယ်သိစီလိုက်တော့သေနေတဲ့ပုံမှာကရေပုံရအဖြစ်တော့ ဥတုဇယုတ်ကလခေါ်ပါတယ်နော်ဘုန်းကြီးတို့တေဇောကလတ်တစ်ခုမှရှိတဲ့တေဇောကြောင့်စင်ကဲနောက်ထပ်ယုတ်ကလတ်တွေအသစ်အသစ်ဖြစ်နေတာဒီတော့ဒီဒီလိုသိသိတဲ့အပိုင်းမှာတချို့ယောဂီတွေကအဲ့ဒီအကြည်တတ်တွေဟမ်သွားသွားတွေ့နေတယ်ဒီတဲ့ယောဂီမှာအကြည်တတ်မရှိပါဘူးဒါပြည့်လေဒီဒီအကြည်တတ်တွေသွားသွားတွေ့နေတယ်ဘာဖြစ်လို့လဲဘယ်လိုကြောင့်လဲအကြောင်းရှိတယ်အဲ့ဒီသေးတဲ့အလောင်းကောင်မှာပိုးလောက်တွေကမသေးသေးဘူး ပိုးလောက်တွေကရှိနေတယ်အဲ့ဒီပိုးလောက်တွေကိုကရောပြီးတော့သူအမှုံကလပ်အဖြစ်နဲ့တွေ့ခဲ့ရင်တော့ပိုးလောက်တို့ရဲ့တဏ္ဍာမှာအောက်ထေဆုံးအဖြစ်ကာယအကြည့်တတ်ရှိပါတယ်နော်ဘာဝယုတ်လည်းရှိတတ်ပါတယ်ဒါကြောင့်အဲ့ဒီလိုအကြည်ယုတ်တွေကိုကာယဓာတကကလပ်စတဲ့ဒီလိုကလပ်တွေကိုသွားတွေ့တာပဲတချို့ပိုးလောက်တွေမှာအကလေးမျက်စိတို့ဘာလို့ရှိခဲ့မယ်ဆိုရင်တော့အဲ့ဒီစက္ခုအကြည်တွေလည်းသွားတွေ့တတ်ပါတယ်နော်အဲဒီတော့ဒီလိုအကြည်ယုတ်ကလေးတွေပိုးလို့မှရှိတဲ့အကြည်ယုတ်ကလေးတွေကလည်းရောပြီးတော့ဒီအလောင်းခေါင်းကြီးကတသားတည်းဖြစ်နေတာပါ ဒါကြောင့်အဲ့ဒီလိုဘိုးလောက်တို့ရဲ့အကြီးကိုသွားတွေ့တဲ့ပုဂ္ဂိုလ်တွေလည်းနည်းနည်းပါးပါးရှိတတ်ပါတယ်အဲ့တော့အဲ့ဒီအလောင်းကောင်မှာတည်ရှိနေတဲ့ယုတ်ဉာဏ်ကိုသိသိပြီးတော့မသိခင်ဘက်ကိုတဖြည်းဖြည်းယုတ်တရားယုတ်တရားယုတ်တရားနန္တရားယုတ်တရားနန္တရားစသဖြင့်သိသိလိုက်ကြရင်မသိခင်သေကဏိကာလသွားတွေ့တာပါတယ်သေကဏိကာလမှာအဓိကရှုရမှာကအဲ့ဘွေမနောအကြည်လေးပဲဒီကောင်ကအသက်ရေးကြီးတယ်နော်ဒီဘွေမနောအကြည်မှာအာယုန်တစ်ခုကိုလာထင်နေတယ်ကံတော်၎င်း ကာမနမိတ်တော်၎င်းဂတိနမိတ်တော်၎င်းဒီသုံးခုတစ်ခုခုကတော့ထင်မြဲပဲဒါကသိမဲ့ပုဂ္ဂိုလ်တိုင်းမှာဒီဘဝမဆုံးသေးရင်ထင်ရမယ်ယဟနာမထင်မြတ်တဲ့ကြတော့အဲ့ဒါမထင်တော့ဘူးသူကဗန္ဒရာခီကနောက်ထပ်မရှိတော့ပဲဒီတော့ကံကမ္မနမိတ်ဂတိနမိတ်တွေဘာမှမထင်တော့ဘူးသူတို့တရားရှုခဲ့မယ်ဆိုရင်တရားအာယုံပဲထင်နေတယ်ဒါမရဏသနာဆုံးမှာဒါနောက်ပြီးပြီးမရဏသနာဆုံးပြီးတဲ့နဲ့သုတိကြတဲ့နဲ့ဒါပြိနိဗ္ဗာန်သုတိနောက်ဆုံးသုတိပဲ ဒီဆွတိစိတ်ပြီးတော့ねနောက်ထပ်ယုံနာဘာမှမဖြစ်တော့ဘူးသို့တော့သန္တာခီဆင်းရမယ့်ပုဂ္ဂိုလ်မှာအာယုံတစ်ခုကိုအဲ့မှာထင်တယ်နော်အဲ့လိုထင်တဲ့အပိုင်းမှာဒီအာယုံကသိအရေးကြီးပါတယ်နော်ဒီအရေးကြီးတဲ့အတွက်ဒီအာယုံတွေကိုနားလည်ဖို့ဒီပရိစ္ဆသမုပ္ပါကိုနားလည်ဖို့နည်းနည်းလေးထပ်တော့ပြောမယ်ဒီလောကတော့ပြောခဲ့ပြီးပြီဒီမှာကြိုတင်သိရန်အချက်တရဆိုတာနော်ကြိုတင်သတိပြုရန်အချက်တရဆိုတာစာမျက်နှာ333ဟမ်333မှာကြည့်ပါ ဧကတောဟိကရဏတောနဣဒကိဉ္စီဧကဖလမတ္တိနအနေကံနာပိအနေကိဟိကာရဏေဟိဧကံအနေကိဟိဘဏကာရဏေဟိအနေကမေဝဟောတိဘာပြောတာလဲအကြောင်းတစ်ခုတည်းကြောင့်အကျိုးတစ်ခုတည်းဖြစ်တာလည်းမရှိဘူးအကြောင်းတစ်ခုတည်းကြောင့်အကျိုးအများကြီးဖြစ်တာလည်းမရှိဘူးအကြောင်းအများကြီးကြောင့်အကျိုးတစ်ခုတည်းဖြစ်တာလည်းမရှိဘူးမရှိတာက၃ခုရှိတာကဘာလဲ အနေကဟိဘာနာကာရဏိအနေကမယောဟောတိအကြောင်းဘက်ကြည့်လိုက်တော့လေအများကြီးအကျိုးဘက်ကြည့်လိုက်တော့လေအများကြီးခုနကကြည့်ပေါ့အဝိဇ္ဇာရဏဥပါဒံအုပ်စုကဘယ်လောက်ရှိလဲစေစရတိအလုံး20ဒါအများကြီးပဲနော်သင်္ခါရကံအုပ်စုက34ဒီစေစရတိတွေကမိယဝတ္ထုမရှိရင်မဖြစ်နိုင်မိယဝိထုယုတ်တိလည်းပါတယ်ဒါကြောင့်အကြောင်းဘက်မှာလည်းအများကြီးပဲသူတို့ဖြစ်စေပြီဆိုရင်ပရိသန္တိမှာဘုန်းကြီးတို့ယုတ်ကလအမျိုးအစား၃မျိုးတခုတည်းမဖြစ်ဘူးယုတ်ကလအမျိုးအစားအနည်းဆုံး၃မျိုးဖြစ်မယ် လူသားတွေအတွက်ပြောတာပါနော်နံဘက်ကဆိုရင်စိတ်စိတ်34လုံးလောက်အထိဖြစ်တတ်တယ်နော်သူချို့33လုံးဖြစ်တာလည်းရှိပါတယ်33လုံးကတော့ရေပုံရအဖြစ်ဘုန်းကြီးခုလိုရှုတဲ့ယောဂီများမှာတော့ဒုဟိပုဂ္ဂိုလ်နဲပါတယ်ဘုန်းကြီးသူတေသနာပြုကြည့်တာတော့တိဟိပုဂ္ဂိုလ်ကြီးပဲများတယ်သို့တော့သောမနတဝေဒနာနဲ့ရှင်ပြီးပြိဋ္ဌာန်တည်နေတဲ့ပုဂ္ဂိုလ်ရှိခဲ့ရင်သူကပီတိပါတဲ့အတွက်34ညာရောပီတိရောရှင်တယ် တချို့ကဥပက္ခဝေဒနာနဲ့ရှင်ပြီးပြိတ္တန်နေနေတယ်အဲ့လိုပုဂ္ဂိုလ်ကြတော့ပီတိကမပါဘူးပီတိမပါတဲ့အတွက်ပီတိရုပ်သွားတော့33လုံးဖြစ်ပါတယ်ဒီတော့ဘယ်ပုဂ္ဂိုလ်ဟာဥပက္ခဝေဒနာနဲ့ရှင်ပြီးပြိတ္တန်နေနေခဲ့တယ်ဘယ်ပုဂ္ဂိုလ်ကသောမနတဝေဒနာနဲ့ရှင်ပြီးပြိတ္တန်နေနေခဲ့တယ်ဆိုတာကိုသိကြရင်တော့နည်းနည်းလေးမှန်းကြည့်ပါအတွေ့အကြုံအဲ့ကလေးလေးတွေဘဝကိုလှမ်းကြည့်လိုက်တယ်တချို့အကက်ခတ်လို့ရတချို့ကလေးတွေကအိပ်ပြီးဆိုရင်ရှုံမဲ့ တချို့ကလေးတွေကအိပ်ပြောတဲ့အခါပြုံးနေတယ်ဟုတ်တယ်မလားသူကသောမနတဓမ္မနဲ့ဥပ္ပခါဓမ္မမတူဘူးတချို့ဆရာတွေဆရာမတွေဘုန်းကြီးအကက်ခတ်ကြည့်တယ်ခတ်တီတီပဲဟုတ်တယ်မလားမပြုံးဘူးပြုံးရည်ရပြောလဲတိတ်မပြုံးဘုန်းကြီးတို့ဟိုရာဇဝင်မှာဗာလဲတိဟလားဘဝမှာသုံးခါလာပြုံးမှုတယ်ဆိုတော့ဘာဆိုလားနော်ဘုန်းကြီးလူတဲ့တယောက် ရေချိုးတာဂန်နေစင်ရေချိုးတာခေါင်းပေါင်းကြီးနဲ့ချိုးလို့တခါကြည့်ဘူးတယ်ဘုန်းကြီးတွေဒီလိုနာမည်ပြတ်တာပဲဟလား အဲ့တော့တချို့ကဥပက္ခသမကြတော့ခတ္တိပဲသူမပြုံးခတ္တိနေကြတာပဲသောမနတသမကတော့ဘာဘယ်အာယုံနဲ့ပဲတွေ့တယ်သူကပြုံးပြုံးပြုံးပြုံးပြုံးပြုံးပြုံးဒီလိုနေတတ်တယ်အဲ့ဒီလိုနည်းနည်းကွာဟချက်တော့ရှိပါတယ်နော်အဲ့တော့အဲ့ဒီအကြောင်းတရားတွေကိုလှမ်းပြီးရှာဖွေလိုက်တဲ့အပိုင်းမှာနော်အတိတ်ကိုဉာဏ်စေလွတ်ပြီးတော့ခုနကတော့ရှာဖွေလိုက်တဲ့အပိုင်းမှာဘာသာတွေ့တတ်လဲဆိုတော့နော် တချို့ကရုပ်ရုပ်ပုံတွေပေါ်ပေါ်လာတယ်အဲ့ဒီရုပ်ပုံတွေအတိတ်ကိုလှမ်းပြီးရှုတာမှတချို့ကဘယ်လိုဖြစ်နေလဲဆိုတော့အခက်ခဲကလောလောလည်းဖြစ်ချင်းဖြစ်မယ်သူအစင်တစိုက်အစီအစဉ်တကြမသွားဘူးအတိတ်ဘက်ကိုနည်းနည်းလေးကြော်ကြော်ကြည့်မိတယ်မသေးခင်ဘိုင်းကိုကြော်ကြော်ကြည့်မိတယ်အဲ့ဒီလိုမသေးခင်ဘိုင်းကိုကြော်ကြော်ပြီးကြည့်မိခဲ့မယ်ဆိုရင်တော့မသေးခင်ကအာယုန်လေးကအလူရဲ့ထင်တတ်တယ်အဲ့ဒီအာယုန်လေးဟာတခါတရံကြတော့ပြောင်းကျင်လဲ ပြောင်းသွားတတ်တယ်ဥပမာတီဟိုကျွန်းမှာဆိုကြပါစို့ပစ္စေလတောင်လို့ပြောပါတယ်ဘယ်နေရာရှိတယ်ဆိုတာတော့ဘုန်းကြီးအတိအကျတော့မသိဘူးအဲ့ဒီတောင်ချင်းမှာအရှင်သောဏဆိုတဲ့ယန္နာမထေရမြတ်ကြီးတပါးတရင်သုံးပါတယ်သူရဲ့ဖခင်ကမုတ်ဆိုးဖြစ်နေတယ်မုတ်ဆိုးဖြစ်နေတဲ့အချိန်ခါကျတော့သားဖြစ်သူယဟန္နာမထေရကဒီမုတ်ဆိုးအလုပ်ကိုမပြုတ်လို့ဖို့ရအတွက်အတဏ္ဏမဆုံးမဆုံးပါတယ်ဒါပေမဲ့ဖေကလက်မခံဘူး သားပြောတဲ့စကားကြတော့မိဘကတိတ်လက်မခံနိုင်ဘူးဒါပေမဲ့အိုမင်းမစွန့်ဖြစ်လာပြီအိုမင်းမစွန့်ဖြစ်လာတဲ့အခါကျတော့သူလည်းမဟုတ်ဆုံးမလုံးနိုင်တော့ဘူးအဲ့ခါကျတော့ကြောင်းကတ်လာတဲ့သားရှိကတ်လာတော့မိဘဖြစ်တဲ့အတွက်ရဟန္တာမထေရကြီးကသူ့ကိုပြည့်စုံလုပ်ကျွေးပါတယ်ဒီတော့နောက်ဆုံးဦးစင်းကြီးဝတ်ပေးလိုက်တယ်ဒီနေ့မှတော့ဒီဦးစင်းကြီးကတရားညံဆောင်လျှောင်းဆက်ပြီးလျှောင်းဆက်တဲ့အချိန်ကကျတော့မဖြစ်လာလဲဆိုတော့သူ့ခွေးတွေလိုက်လို့အော်ရောခွေးတွေလိုက်တယ်လို့အော်တဲ့အခါကျတော့ရဟန္တာမထေရကြီးကတော့သိတယ် ငါခမဲတော်တော့ငရဲနမိတ်တော့ထင်နေပြီငါလိုသားတယောက်ရှိလျက်နဲ့သူငရဲရောက်ရမယ်ဆိုရင်တော့တိတ်တော့မသိတော့ဘူးထင်တယ်ကဲစင်သားမတိတွေကိုသူကခေါ်ပြီးတပည့်တွေခေါ်ပြီးတော့ကဲမင်းတို့တော်ထဲမှာပန်းနေသွားရှာကြစမ်းပန်းနေသွားကပ်ပြီးကြစမ်းဆိုပြီးခိုင်းလိုက်တယ်ပန်းနေလင်မတစ်လုံးရလာတယ်ရလာတဲ့အခါကျတော့ဘာလုပ်တယ်ဒီပန်းတွေကိုဇရီရင်ပြင်ရှေ့မှာချဒီဦးစင်းကြီးကိုဂရင်ညောင်သုံးတွေတကွအကုန်လုံးထမ်းပြီးတော့အဲဒီဂရီဇရီရှေ့ခေါ်သွားလိုက်တယ် ဇရီရှင်းရောက်တဲ့အချိန်ကကြတော့မှဥသိကြီးဟောဒီမှာပန်းနေဥသိကြီးအတွက်ဖျားလှူဖို့အဲ့ဒါဥသိကြီးဖျားလှူလိုက်စသည်ဖြင့်ဒီလိုပြောလိုက်တော့မအာယုံနဲ့ဖျားအာယုံဘက်ကိုစိတ်ကပြောင်းလို့ရသွားတယ်ပြောင်းရသွားတဲ့အတွက်နတ်ပြည်နမိတ်ထင်လာတယ်နတ်ပြည်နမိတ်ထင်လာတဲ့အခါကျတော့အာတာကြီးဟိုမှာနေအမေတွေလာကုန်ပြီလို့ပြောနေအမေတွေဆိုတော့ဘာပြောတာလဲသိမှာပါဟုတ်တယ်မလား အဲ့ဒါနိမီရလာခေါ်နေပြီဆိုတော့ねဒီလိုဆိုရင်တော့ဒီလောက်ဆိုရင်တော့တော်ပြီကဲနိမီတော့လိုက်ချင်လဲလိုက်တော့အဲ့ဒါခွင့်ပေးလိုက်တယ်ဟုတ်တယ်မလားအဲ့ဒီလိုနမိတ်အပြောင်းလဲလေးတွေတော့ရှိတတ်ပါတယ်ဒါကြောင့်သူကဒီကဏ္ဍကလည်းထုတ်ဆက်ပြင်မဲ့လို့တော်တော်လေးအခက်ခဲတော့ရှိပါတယ်နော်ဒါပြည့်နဲ့ဒီနေရာမှာဘုန်းကြီးပြောချင်တဲ့အကြောင်းလေးကအဲ့ဒီလိုရှုလိုက်တဲ့အချိန်ခါမှာဒီမှာကြည့်သူမနမင်းသမီးဟိုစာမျက်နှာ341 341မှာသုမနာမင်းသမီးဤရှေ့ဆူထောင်းသမဏ341မှာကြည့်ပါနော်လွန်ခဲ့တဲ့60တကဘာတက်ဆိုကြစို့နော်ဒီကနေ့ပြန်ရေးတွေ့လိုက်ရင်ကဘာ60နဲ့တကဘာအဲ့ဒီလောက်ကလောကမှာဝိပါတိမြတ်စွာဘုရားပွင့်ပါတယ်ဝိပါတိမြတ်စွာဘုရားပွင့်တော်မူတဲ့အချိန်ခါမှာတိုင်းသူပြည်သားတွေကခုနကပြောခဲ့တဲ့ဗိမိသာရမင်းတို့ ဝိပါတိဖျားပဲအတူတူပဲတိုင်းသူမိသားတွေကဆွမ်းဖြင့်ပြည့်စုံလုံခြုံခွင့်မရဘူးဒီဗန္ဓုမရိဗန္ဓုမရိဗန္ဓုမမင်းနဲ့တူတယ်နော်ဗန္ဓုမမင်းကသူသားပဲသူပဲပြည့်စုံပဲဒီတန်ဃာတွေကလည်းသူသားပဲသူပဲပြည့်စုံပဲတခြားလူတွေပြည့်စုံခွင့်မပေးဘူးဒါပေမဲ့အဲ့ဒီမှာတိုင်းသူမိသားတွေကအတင်းကျပ်အဲ့ဒီစစ်ဖို့ချုပ်နဲ့တိုင်ပင်ပြီးတော့သူတို့အတင်းကျပ်တောင်းဆိုလိုက်တဲ့အခါကျတော့နောက်ဆုံးရပြီဆိုကြတော့နော်ကိုယ်ကဝင်ရတော့ ခေါင်းဆုံးတင်မစစ်ဖို့ချုပ်ကခေါင်းဆုံးစပြီးသူကဆွံ့ကျွေးဖို့ခွင့်ရတယ်ဘုရားမှုရှိတဲ့တန်ခါကိုအဲ့ဒီနေ့မှာဒီသူမရမင်းသမီးရဲ့အလောင်းပေါ့သူမရမင်းသမီးအလောင်းဖြစ်မဲ့ကလေးမလေးကလေးမလေးရဲ့မိခင်ကငိုတယ်ဘာဖြစ်လို့ငိုတယ်မေးလိုက်တော့အော်နင့်အဖေသာရှိခဲ့မယ်ဆိုရင်တို့ဒီနေ့ခေါင်းဆုံးဘုရားကိုတို့ဆွံ့ဖြင့်ပြုစုလုပ်ကြွေးရမယ်ကိုနင့်အဖေမရှိတဲ့အတွက်တို့မှဒီအခွင့်အရေးတွေဆုံးသွားတယ်ဆိုပြီးသူကပြောပြီးဝင်းနေလို့ငိုတယ်ဘာဖြစ်လို့လဲဆိုတော့သူကနံပါတ်1တထင်းရာတို့ရထားတဲ့ပုဂ္ဂိုလ်ပါနော် ဂရေ80မှာကကျွယ်ဝချမ်းသာတဲ့တထေးပဲဒါပြည့်နဲ့တထေးကြီးကကွယ်လွန်သွားတော့သမီးနဲ့မိခင်ပဲကျန်တယ်ဟောအမေမပူနဲ့ကျမတို့ခေါင်းဆုံးလှူအောင်ကျမလုပ်မယ်အဲ့ဒီရွယ်ချက်နဲ့သူကဘာလုပ်တယ်လဲဆိုတော့အဖိုးတသိန်းထိုက်တန်နေတဲ့ရှုွက်ထဲခொနကခဏလူစွန်းတွေထက်ထက်ပြီးတော့အပေါ်နေပြီးတော့ပန်းနေနဲ့အကုန်လုံးအုံထားတယ်မြန်လေးပန်းနေနဲ့အုံထားတယ်မြန်လေးပန်းနေနဲ့အုံပြီးတော့သူက ဘုရားအမှုရှိတဲ့တန်ခါကြွမဲ့လမ်းမှာသူကဝင်လိုက်တယ်ဝင်လိုက်တဲ့ခါကျတော့ဟိုကအဆောင်ကြီးဝင်ခွင့်မပေးဘူးဘာလို့ဝင်ခွင့်မပေးရမှာလဲဒါချိုချိုတတပြောပါတယ်ရန်တော့မတွေ့ပါဘူးချိုချိုတတလေးပြောတယ်ဩအကိုတို့အမတို့ဦးတို့ကျွန်တော်ကအကျမကပန်းလှူပါပဲပန်းတော်မလှူခွင့်မရှိတော့ဘူးလားဒီမှာနည်းနည်းပြောလိုက်တော့အေးဒီပန်းတော်လှူလို့ရပါတယ်ဒါနဲ့စေတိုးသွားလိုက်ခွင့်ရက်နေရောဘုရားရှင်လည်းကြွလာရောသူကဒီပန်းကိုဆက်ပြီးတော့ ပန်းဆိုပြီးတော့မြတ်စွာဘုရားကိုကတ်တယ်ဘုရားရှင်ကတော့သိနေပါတယ်ကတ်တော့ဘုရားရှင်ကနောက်ကကပ်ပြရလိုက်ပြီးလာတဲ့တက္ကတယောက်ကိုဒီဒီအုပ်ဆောင်ကြီးကိုစစ်ဘိုလ်ချုပ်အိမ်အထိမင်းယူလာခဲ့ဆိုပြီးတော့ခိုင်းလိုက်တယ်အဲ့မှာလှူတဲ့အချိန်ခါမှာသူဆူတောင်းခံလေးပဲဒါဝိဇာတနာဥပါဒံလေးနော်အောက်မှာကြည့်ဘဝဘဝပိနိဗ္ဗတိယမေတတိပရိတတနာဇိဝိဒါနာမမဟောတုအယံသုမနာမာလာဝိယ နိဖတ်တနိဖတ်တဌာနေပိယဝဟောမိနာမေနသသုမနာယေဝဟောဒါကဝတ္တနိတိတကုသိုလ်ပဲနိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြုတဲ့ကုသိုလ်တွေကများသောအဖြစ်တော့အကျိုးမပေးတတ်ပါဘူးခုလိုတန္တရာဝုတ်ကိုရည်ရွယ်တောင်းတပြီးပြုတဲ့ကောင်းမှုကုသိုလ်ကသာအကျိုးပေးတာနော်ဒါကြောင့်ဒီမှာဘုရားတပည့်တော်မှအာဘဝချင်းကအသွယ်သွယ်နဲ့ဖြစ်ရခြင်းသည်ထင်ရှားရှိခဲ့ပါမူကြောင်းကြောင်းကြကြတောင်းတောင်းတတဖြင့်အတ္တမွေးရခြင်းမြည်သည်မဖြစ်ပါစေတည်းဟောဒါသူဆုတောင်းနေနော် ကြောင်းကြောင်းကြကြတောင်းတောင်းတတနဲ့အသက်မွေးရတဲ့ပုဂ္ဂိုလ်မဖြစ်ချင်ဘူးနောက်တစ်ခုဖြစ်လျာဖြစ်လျာဘဝတိုင်း၌ဤမြတ်လေးပါးကဲ့သို့လူအများအပေါင်းဤချစ်ခင်မြတ်တို့အပ်သူအမျိုးသမီးတော်ဖြစ်ရပါလို့ဤအမည်နာမအဖြစ်လည်းသူမနာအမည်ရှိသည်တော်ဖြစ်ရပါလို့ဤဒါကသူ့ရဲ့ဆုတောင်းမှာနော်ဒီတော့အဲ့ဒီမှာကြည့်ပေါ့နော်ဒီအဝိဇ္ဇာဒီဆုတောင်းကလေးမှာအဝိဇ္ဇာတနာဥပါဒဏ်တွေဘယ်လိုဖြစ်တယ်ဆိုတာလေးသဘောပေါက်အောင်ရေးထားတာပါနော် ဤအထက်ဘက်ကောင်းမှုနှင့်ဆုတောင်းကံတို့ကိုကြည်ပါကကိရိတာဝတ်နှင့်ကမ္မဝတ်စုံစုံကြီးကြီးပါဝင်နေသည်ကိုတွေ့ရှိနိုင်မည်ဖြစ်သည်အဝိဇ္ဇာမကြောက်မကြမတောင့်တရပဲအတမွေးရသည့်လူများအပေါင်းဤချစ်ခင်မြတ်တို့အပ်သည့်သူမနအမည်ရှိသောအမျိုးသမီးဟုအတိမှနေခြင်းသဘောဟုတ်ပါလားယောက်ျားမိန်းမပုဂ္ဂိုလ်တ attva လူနာပြမဆိုတာကမရှိဘူးယုံနံသာရှိတယ်ယုံနံပရမတ်ကိုမတိဘဲနဲ့ခုလိုအမျိုးသမီးလို့သိနေတဲ့အတိကိုကမှားလားမှန်လား မှားနေတယ်ဒါပဲเนาะအဲ့ဒီမှာစိတ်တည်းအလုံး20ရှိတယ်ဒါကိုမြင်အောင်တော့ကိုကရှုရမှာเนาะနောက်တစ်ခုတဏှာရင်အမျိုးသမီးဘဝကိုတွေ့တာတတ်မဲ့ခြင်းသဘောစိတ်ထဲမှာဒီလိုဆွတောင်းတဲ့ပုဂ္ဂိုလ်ကအဲ့ဒီလိုအမျိုးသမီးဖြစ်ခြင်းလားမဖြစ်ခြင်းဘူးလားဖြစ်ခြင်းနေတယ်နော်နောက်တစ်ခုဥပါဒံရင်အမျိုးသမီးဘဝတို့စိတ်ကပ်ရောက်ဆွဲနေခြင်းသဘောတစ်ချိန်တစ်ခါဖြစ်တာမဟုတ်ဘူးချိန်ဖန်များစွာထက်ခါထက်ခါဖြစ်နေတာတဏှာကို ဥပါဒံလို့ခေါ်တယ်ဒါမြဲမြံခိုင်ခံ့တဲ့အဆင့်ကိုရောက်နေပြီနောက်တစ်ခုသင်္ခါသင်္ခါရဝိပါတိဘုရားအမှုရှိသောလံဃာတော်တို့အားမြတ်လေးပါးနှင့်နှုတ်ကနာစွမ်းလှူဒန်းသည့်ကုသိုလ်စေတနာအုပ်စုပေးလှူလိုက်တဲ့အချိန်ခါမှာဆွန့်လွတ်လိုက်တဲ့အချိန်ခါမှာဒီကုသိုလ်ဇောဝိတ္တိတွေဖြစ်လာတယ်ဘယ်နှကြိမ်ဖြစ်တယ်အတိအကျမပြောနိုင်ဘူးနော်အကြိမ်ပေါင်းများစွာဖြစ်တာပါလှူပြီးမလှူခင်ကလည်းကုသိုလ်ဇောဝိတ္တိတွေအကြိမ်များစွာဖြစ်ခဲ့တယ်လှူပြီးတဲ့နောက်လှူနေတော့မှလည်းအကြိမ်များစွာဖြစ်တယ်ပေးလှူပြီးတဲ့နောက်လည်းအကြိမ်များစွာဖြစ်တယ် စွမ်းအင်တွေသိများပါတယ်နော်အထူးသဖြင့်ဘေးလူပြတဲ့အချိန်ခါမှာဒီကုသိုလ်ကိုပြန်တရိယာတိုင်းတရိယာတိုင်းဝမ်းမြောက်ဝမ်းသာဖြစ်နေခဲ့ရင်ကောင်းမှုကုသိုလ်အသစ်အသစ်ထပ်ပြုနေတာနဲ့အလားတူတယ်ဆိုပြီးဒီလိုပြောတယ်အဲ့ဒါကြောင့်သူ့မှာကုသိုလ်တွေကအများကြီးပဲအများကြီးဖြစ်တော့ဘာဖြစ်တယ်ယင်ကံယင်ကုသိုလ်စေတနာဤကမ္မတ္တိကမ္မတ္တိဆိုတာကသင်္ခါရခုနကဘုရားကိုလှူနေတဲ့အချိန်ကမှဖြစ်ပေါ်နေတဲ့ဒီသင်္ခါရကုသိုလ်စေတနာအုပ်စု34ကသူတို့လည်းအနိစ္စတရားပဲ ဖြစ်ပြီးတာနဲ့ဖြစ်တယ်အဲ့ဒီ34တွေကလည်းအကျိန်အများကြီးဖြစ်တယ်ဝီထီပေါင်းအများကြီးဖြစ်တယ်အကျိန်များစွာဖြစ်တယ်ဒီတော့ဝီထီတိုင်းမှာရှိနေတဲ့ဒီကုသိုလ်စေတနာတွေဟာလည်းအလုံးဟာအနိစ္စတရားပဲဖြစ်ပြီးတာနဲ့ပြတ်သွားတယ်ပြတ်သွားရင်နောက်တစ်ချိန်မှာသူမျောလင့်တောင့်တနေတဲ့အမျိုးသမီးဘဝကိုဖြစ်စေနိုင်တဲ့စွန့်အင်ကမ္မတ္တိကိုယုံနာစင်မှာမြုံနာပြီးမှချုပ်နာချုပ်သွားတယ်အဲ့ဒီစွန့်အင်ကမ္မတ္တိကကံပဲနော်အဲ့ဒီကံလေးကိုမြင်အောင်ကြည့်ရမှာ အဲ့တော့ဒီသူ့ကိုကြည့်လိုက်ရင်ဒီကံကသူ့ကိုဘယ်လောက်ထိအကျိုးပေးလဲဆိုတော့သိအားရဖို့တော့ကောင်းပါတယ်နော်ဒါသူတို့ကဘုရားနဲ့လည်းတွေ့ခဲ့ရတယ်60တကဘာပဲ60တကဘာကို ပြန်ပြီးဆန်းစစ်လိုက်ရင်နော်ဘုရားရှင်သုတ်တန်တကူမှာဟောထားပါတယ်နော်တကဘာတကဘာဘယ်လောက်ကြာလဲဆိုတာနဲ့ပတ်သက်ပြီးဆက်ဆက်ပြီးဟောထားတာတရဝတူတယောက်သေးခြင်းပြည့်စည်သွားတဲ့ တကဘာတကဘာအတွင်းမှာတည်ကြည်ပျက်စီးသွားတဲ့တတ္တဝတူရဲ့အယိုးတွေကိုစွန့်ပုံလိုက်မယ်ဆိုရင်ဝေပုံလတောင်လောက်မြင့်တဲ့တောင်ကြီးတစ်လုံးလောက်ရှိတယ်ဘုရားရှင်လက်ထက်ကတော့ဒီဝေပုံလတောင်ကတော့တမိုင်ကျော်ကျော်လောက်ထိမြင့်တယ်လို့ဘုန်းကြီးယူဆပါတယ်နော်အခုတော့အမတန်ကြီးတဲ့တောင်တော့မှန်တယ်ဒါပေမဲ့အဲ့ဒါလောက်တော့မမြင့်တော့ဘူးဒီတော့တကဘာမှာသေးတဲ့အယိုးကတောင်လုံးပုံနေတာဘယ်လောက်လောက်ရှိလဲဝေပုံလတောင်လောက်ရှိတယ်90တကဘာဆိုတော့ တောင်အလုံး60တလုံးလောက်ရှိတယ်တတ္တဝါတွေသိခဲ့တာနော်ဒီတော့ဒီလိုဆွတောင်းလိုက်တဲ့အတွက်60တဝါခီးကိုဖြတ်လာတဲ့အခါတောင်အလုံး60တလုံးလောက်အယိုးတွေတောင်လိုပုံပြီးသေရပါလို့ဤလို့ဆွတောင်းနေတာ ਨੇ မတူဘူးလားတူနေတယ်တူနေတယ်ဒါကိုသတိထားဖို့နော်ဒီတော့မိမိကအလိုရှိခဲ့ရင်ဒီလိုပဲဖြစ်မှာပဲအလားတူပဲဒီနေရာမှာစံကြားလေးနော်သူက ကောသလမင်းကြီးရဲ့သမီးနောက်ဆုံးဘဝမှာလာဖြစ်တယ်အဆင့်မြင့်ပါတယ်သို့တော်ဘုန်းကြီးပြောချင်တာကသူကအဖွားကိုတောင်းဝန်ယူပြီးပြည်စုလှုပ်ကျွေးနေရတယ်လှုပ်ကျွေးနေရတော့အဖွားရှိနေတော့မှသာသနာပေါင်းကိုဝင်ရောက်ပြီးရှင်ဟန်ပြုကျင်ပေမဲ့လို့ပြုခွင့်မရခဲ့ဘူးအဖွားကိုပြည်စုလှုပ်လှုပ်ကျွေးနေရတယ်သို့တော်ဘုရားရှင်ထံမှ တရားတွေနာကြားခွင့်ရရှိတဲ့အတွက်သူကသောတပတိမညာဘုံညာကစိုက်နေပြီးပါပြီစိုက်ပြီးပေမဲ့လို့သာသနာပေါ်ဝင်ရောက်ခွင့်မရဖြစ်နေတယ်ဒီနေ့မှာတော့အဖွားကွယ်လွန်သွားပြီကွယ်လွန်သွားတဲ့အခါကျတော့သူ့ရဲ့မောင်ဖြစ်တဲ့ပတတိတိကောသလမင်းကြီးကိုသူကတိုင်ပင်ပြီးတော့သူကသာသနာပေါ်ဝင်ရောက်ပြီးရှင်ဟန်ပြုပါတယ်ဘုရားရှင်ထံမှတရားတွေကိုနာကြားခွင့်ရတယ်ကျင့်ကြံကြုတ်ကိုပေါ်မြတ်အတုခွင့်ရတဲ့အတွက်ဒီနေ့မှာတော့သူအရဟတဖို့တည်တော်ပါတယ်ယဟန္တာဖြစ်သွားတယ် ဒါပြင်းနဲ့ခုနကအကရင်မြဒီလိုအမျိုးသမီးမဖြစ်ချင်ဘူးဆိုရင်တော့သူဟာတောင်းအလုံး60တလုံးလောက်အယိုးတွေပုံပြီးတရားပါမလားမတရားဘူးနမူနာလေးတစ်ခုထပ်ပြောမယ်အလုံးကြမှုတဲ့ဇောတိကတထေဝိပဿနာဖျားမပွင့်ခင်သူတို့ကြတော့နော်အဲ့ဒီကဘာမှာပဲဝိပဿနာဖျားမပွင့်ခင်မှာဇောတိကတထေအလောင်းကသူတို့ညီကိုနှစ်ယောက်ရှိတယ်ကြံကင်းလှုပ်ရှားကြတယ်ကြံကင်းစိုက်ပြီးတောင်ရလှုပ်ရှားကြတယ် ဒီနေ့မှာဇောတိကတထေအလောင်းဖြစ်တဲ့ညီငယ်ကကြံငင်းကိုသွားတယ်။သွားရင်နဲ့ကြံငင်းမှာလုပ်ငန်းကိစ္စတွေပြီးတော့အိမ်ပြန်တဲ့အခါမှာအကိုအတွက်ကြံတစ်ချောင်းငါအတွက်ကြံတစ်ချောင်းဆိုပြီးကြံနှစ်ချောင်းခုတ်လိုက်တယ်။အဲ့ဒီခေတ်အချိန်ခါကကြံတွေကခုတ်ပြီးရင်သူကဒီလိုထောင်ထားလို့မရအောင်ထိတ်ကိုကျိုးစီရတယ်။နှစ်ဖက်ထိတ်ကျိုးစီပြီးမှထမ်းရတယ်။ထောင်လိုက်ထမ်းတဲ့သူကအရေတွေအကုန်လုံးထွက်ကြတယ်။လူတို့အနှစ်တသိန်းနဲ့အကျော်မှာနော်။ ဒါသူတို့ရဲ့ဂတိသစ္စာတည်သောခါဝဲဩဇာလေးနဲ့ပေါ်ထွန်းတက်၍နှွေမြက်သစ်ပင်ဆေးပဲဝင်ဤတဲ့ဟုတ်တယ်မလားသီလတွေသိခင်မြင်ကြတယ်အနှစ်တသိန်းတည်းမှာတင်းရှိနေတဲ့လူတွေရဲ့သီလကသိဖြူစင်ပါတယ်ငမူးတွေအမတန်နေပါတယ်သီလဖောက်ဖြတ်တဲ့ပုဂ္ဂိုလ်အမတန်နေတယ်အဲ့ဒီလိုသီလတွေစင်ကြင်နေတဲ့ခေတ်မှာသူတို့အစီဩဇာသိပြေပါတယ်ဒီဉာဏ်တွေကလည်း ဒါပြင်လည်းအဲ့ဒီလိုထမ်းပြီးအပြန်မှာဘာဖြစ်လာလဲဆိုတော့ဟိမွန်ဓမ္မတည်ရှိနေတဲ့နန္ဒမုလှိုင်ကုမာသရင်သုံးတော်မူတဲ့ပိစိကဗုဒ္ဓဘုရားရှင်အစု900ရှိပါတယ်အဲ့ဒီထက်ကပိစိကဗုဒ္ဓဘုရားရှင်တဆူကနိရောဓသမပတ်မှာအထလောကကိုလှမ်းပြီးဆင်ញင်ကြည့်လိုက်တော့ဒီနေ့ငါဘယ်ပုဂ္ဂိုလ်ကိုချီးမြှောက်ရမလဲခုနှစ်ရက်ပြည့်သွားပြီဘယ်ပုဂ္ဂိုလ်ကိုငါချီးမြှောက်ရမလဲလို့လှမ်းကြည့်လိုက်တော့ဇောတိကတထေအလောင်းလျာလေးကိုသွားတွေ့တွေ့လိုက်တဲ့အခါကျတော့ ဇောတိကတတိအလုံးလျာရဲ့နှလုံးအိမ်အတွင်းကိုလှမ်းပြီးထိုးဆက်ကြည့်လိုက်တော့ငါချိမြောက်ရဲ့ငါချိမြောက်တဲ့ချိမြောက်မှုကိုခံယူနိုင်တဲ့စွမ်းအင်သူ့မှာရှိပါရဲ့လားဘာပြောရလဲငါကသူရှိသွားအလှခံမယ်သူကလှလှပါမလားဟုတ်တယ်မလားဒါကြည့်ရတာသူကငါကတော့သွားချိမြောက်တယ်သူကမလှတဲ့ပုံကိုဖြစ်နေရင်တော့သွားတာအလကားဖြစ်မနေဘူးလားအဲ့တော့ ချီးမြှောက်နိုင်တဲ့စွမ်းအားခံယူနိုင်တဲ့စွမ်းအားသူရှိမရှိဆင်ခြင်လိုက်တော့နှလုံးအင်အပြင်မှာရဲတောက်နေတဲ့ဒီသရတရားလေးကိုတွေ့ပါတယ်တွေ့ရတဲ့ပြစ္ဆေကဗုဒ္ဓဘုရားရှင်ကတန်ခမ်းယုံတပိတ်ပိုက်တော်မူပြီးတော့ကောင်းငင်ခီးဖြင့်သူနဲ့ရင်ဆိုင်တနေရာမှာကောင်းငင်ခီးဖြင့်ကြွလာပြီးရင်ဆိုင်တနေရာမှာဆင်းလိုက်တယ်ဆင်းပြီးဆုံးခံကြွလာတော့သူကလည်းဝမ်းမြောက်ဝမ်းသာသူ့ရဲ့အပေါ်ယုံဆူလျားတပည့်ကလေးကိုတင့်တင့်တဲ့တနေရာမှာခင်းခင်းပြီးတော့ပြစ္ဆေကဗုဒ္ဓဘုရားရှင်ကိုပြင့်ဖိတ်တယ်တပည့်တော်ကိုချီးမြှောက်တော့အဖြစ်ဒီ အခင်းဘုံမှာသတင်းသုံးတော်မူပါဆိုပြီးလျှောက်ထားတယ်လျှောက်ထားပြီးတဲ့အချိန်ခါကျတော့သူ့အတွက်ယူလာတဲ့ကြံတစည်းကိုကြံတချောင်းကိုသူကထိတ်ကစိတ်ထားတဲ့ကြောကိုဖြီးပြီးတော့ပိစိကဗုဒ္ဓဘုရားရှင်တပိတ်ပေါ်မှာထောင်လိုက်တာနဲ့တပိတ်ထက်ကိုအရေးတွေအကုန်ကျသွားတယ်ကျသွားလိုက်တော့တပိတ်အပြည့်ပဲပိစိကဗုဒ္ဓဘုရားရှင်ကလည်းချီးမြှောက်ခြင်းတော့သူဝမ်းသာတဲ့ဝမ်းသာအောင်သူ့ရှင်မှာပဲထိုင်ပြီးတော့အဲ့ဒီတပိတ်တလုံးအကုန်တောက်လိုက်တယ် ဘယ်လိုတော့တောင်းနိုင်ကြပါ့မဟိုမှာခုနှစ်ရက်နော်ခုနှစ်ရက်ဘာမှမစားရတော့အဲချလိုက်တာပဲအဲ့ဒါကုံသွားရောကုံသွားတော့သူတိတ်ဝန်တာသွားတယ်တိတ်ဝန်တာတဲ့အခါကျတော့သူကဘာစဉ်းစားလဲအကိုအတွက်ငါယူလာတဲ့ကြံတစ်ချောင်းတော့ရှိနေသေးတယ်ဒင်းကကြံကိုအလိုရှိတယ်ဆိုရင်လည်းငါပြန်ပြီးခုတ်ပေးမယ်ဒင်းကကောင်းမှုကုသိုလ်ကိုအလိုရှိတယ်ဆိုရင်လည်းငါသူ့ကိုကောင်းမှုကုသိုလ်ပဲပေးမယ်အဲ့ဒီရွေးချက်နဲ့နောက်ကြံတစ်ချောင်းထပ်ပြီးတော့ ထိတ်စီးထားတဲ့ကြိုးကိုဖြေလိုက်တယ်ဖြေပြီးတော့တပိတ်ထက်ကိုထောင်ထက်လိုက်တယ်ပြည့်သွားတယ်အဲ့ဒီကြံရင်ကြတော့ပြစ္ဆေကဘုရားဘုရားရှင်ကမဖုံးပေးတော့ဘူးဟိမုန္တာကိုသေဆောင်သွားတယ်ဟိမုန္တာနန္ဒမူလိုင်ကုမာတည်ရှိနေတဲ့ကျွန်းကြံတဲ့ပြစ္ဆေကဘုရားဘုရားရှင်အစု900ကိုခွဲတန်းချပြီးလှူလိုက်တယ်လှူလိုက်တဲ့အချိန်ခါမှာသူတို့ရဲ့ကုသိုလ်စေတနာစွမ်းအင်တွေကသိအကောင်းတော့ပြစ္ဆေကဘုရားဘုရားရှင်အစု900လို့အကုန်လုံးဝအောင်ဖုံးပေးရတယ်အဲ့ဒီ အလှူဒါနဘွဲကိုမြင်အောင်ပြည့်စုံကဘုရားဘုရားရှင်ကလည်းဒိဋ္ဌံထားတယ်ဒိဋ္ဌံတော့ဒီဇောတိကတတိအလောင်းကဒါတွေကိုကြည့်ပြီးသိပီတိဖြစ်သွားတယ်အဲ့ဒီပီတိတွေဝမ်းမြောက်ဝမ်းသာနဲ့အိမ်ပြန်သွားတယ်အိမ်ရောက်တဲ့အချိန်ကကျတော့သူ့အကိုကိုအကျိုးအကြောင်းတင်ပြတယ်အကိုကောင်းမှုကုသိုလ်ရဲ့အဖို့ဘာကကိုအလိုရှိမယ်ဆိုရင်လေအကိုယူပါအကဲကျန်ကိုအလိုရှိခဲ့မယ်ဆိုရင်တော့ကျွန်တော်ပြန်ခုတ်ပေးပါမယ်ငါကောင်းမှုကုသိုလ်ပဲယူမယ် အဲ့ဒါနဲ့သူ့အကိုကပိစိကဗုဒ္ဓဘုရားဆိုလျာသူကကလေးကိုခင်းပြီးတော့ပိစိကဗုဒ္ဓဘုရားရှင်တွေဘက်ကိုဥတည်ပြီးတော့သူကဆုတမျိုးတောင်းတယ်ဒါပြင်လည်းခုနကဘုန်းကြီးပြောလို့ကြံနေတာလေးတစ်ခုရှိတယ်ဇောတိကတရေလောင်းကခုနကပိစိကဗုဒ္ဓဘုရားရှင်ကိုဒီကြံရည်လှုပ်ပြီးတဲ့အချိန်ခါမှာသူကဘာဆုတောင်းလဲလူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုသူကဆုတောင်းတယ်သူအကိုကြတဲ့အခါကျတော့ နိဗ္ဗာန်ချမ်းသာတစ်ခုပဲဆူတောင်းတာဟောအလူကံပုဂ္ဂိုလ်ချင်းလည်းမတူဘူးလားတူတယ်လူကံဝတ္ထုချင်းလည်းတူတယ်စိတ်စေတနာချင်းလည်းတူတယ်ဒါပေမဲ့အဝိဇ္ဇာတဏဥပါဒဏ်ချင်းတူလားမတူသူအကိုကနိဗ္ဗာန်တစ်ခုပဲဆူတောင်းတယ်ဇောတိကတရေအလောင်းကလူနဲ့နိဗ္ဗာန်သုံးနံသောချမ်းသာကိုသူကဆူတောင်းတယ်ဆူတောင်းလိုက်တော့ဘာဖြစ်လဲသူတို့သေပြီးတဲ့နောက်နှစ်ပြည့်နှစ်ယောက်တစ်လုံးရောက်ပါတယ် တစ်ချိန်မှာလောကမှာဝိပဿနာမြတ်စွာဘုရားပွင့်ပြီပွင့်လိုက်တဲ့အချိန်ကကြတော့နတ်ပြည်ကနေညီကိုနှစ်ယောက်လူပြည်မှာလာပြီးပြိဿန်တွေတည်နေကြတယ်တထိသားတွေပဲဖြစ်တယ်ဒါသူတို့စီမံထားတဲ့ကံကရေကံအသင့်ကြာအသင့်ဖြစ်အောင်ဖန်တီးပေးထားတာဝိပဿနာမြတ်စွာဘုရားမပွင့်ခင်လောက်မှသူတို့ကတထိသားတွေလာဖြစ်တယ်မကြာမီအတွင်းမှာပဲဝိပဿနာဘုရားရှင်ကလောကမှာပွင့်လာပြီပွင့်လာလိုက်တဲ့အချိန်ခါမှာဒီနေ့ကျောင်းတော်ကိုသွားပြီးတော့သူ့အခေါ်ကတရားနာတယ် တရားနာလိုက်တဲ့အချိန်ခါမှာဘုရားရှင်ရဲ့တရားတော်အပေါ်၌ကြီးညိုတဲ့တရားတရားကအပြည့်အဝဖြစ်သွားတယ်။နိဗ္ဗာန်ကိုရမယ်ဆိုတဲ့ဥတည်ချက်နဲ့ကံကိုထူထောင်ခဲ့တဲ့အတွက်နိဗ္ဗာန်ကိုလိုချင်တဲ့စိတ်ဓာတ်ကလည်းတစ်ဖက်ဖက်ဖြစ်လာတယ်။အိမ်ပြန်လာခဲ့တဲ့မိဘတွေကကွယ်လွန်သွားပြီးဖြစ်တော့ညီကိုနှစ်ယောက်ကစီးစိမ်ဥစ္စာဂရေ80မကကြွယ်ဝတဲ့စီးစိမ်ဥစ္စာတွေကိုပိုင်းနေတာပါ။အိမ်ပြန်လာတဲ့အခါကျတော့ညီငယ်လို့သူကိုကဲငါညီ ဒီစည်စင်ဥစ္စာတွေကိုတော့မင်းပဲအကုန်လုံးစီမံပြီးတော့အကိုဘာလုပ်မလဲငါတော့သာသနာပေါင်းဝင်ရောက်ပြီးရှင်ရပြုမယ်နိဗ္ဗာန်တခုတည်းတောင်းတဲ့လူနော်အဲဝင်ရောက်ပြီးရှင်ရပြုပြီးတရားအထုတ်လိုက်တဲ့ယဟန္တာဖြစ်သွားတယ်ညီလုံးသူကြတော့အရှင်ဖျားဘယ်နဲ့လုပ်မလဲတပည့်တော်ဒီစည်းစိမ်တွေလည်းမစွန့်နိုင်ဖြစ်နေတယ်ဘာဖြစ်လို့လဲလူချမ်းသာကိုအလိုရှိတဲ့စိတ်ဓာတ်နဲ့ကံကိုထူထောင်ခဲ့တာဒီလူချမ်းသာနဲ့တွေ့တော့ခွဲနိုင်သေးလားဘယ်နဲ့တော့ဘယ်နဲ့တော့ အဲ့ဒါပဲခုကဘုန်းကြီးပြောနေတာဒီနေရာတော့ပြောမယ်ဟိုတကယ်လှူတဲ့အချိန်ကကြရင်တော့ပြောလို့သိမကောင်းဘူးဘာဖြစ်လို့လဲသူတို့စိတ်မချမ်းသာဖြစ်သွားမှာဘုန်းကြီးတို့မွန်ပြည်နယ်ဘက်မှာဆိုလို့ရှိရင်ဘုန်းကြီးကိုဆုံးကပ်ပြီးကပ်ပြီးတော့ရေသက်ချမယ်ဆိုရင်ဘာဖြစ်လဲလက်ကလေးနှစ်ချောင်းကပူလာပြီးဇက်ခွက်တယ်ဘာဘာဖြစ်တာလဲဘုန်းကြီးလည်းလက်ကလေးနှစ်ချောင်းကပူလာပြီးဟိုအမျိုးသမီးကနည်းနည်းရှက်လို့မပူဘူးဆိုလို့ရှိရင်ဘုရားနေဝိုင်းတိုက်တွန်းတယ်သွားလေဟိုရှိသွား အဲ့ဒါလက်တရပူပြီးရေသက်ချာကြီးဘာကြီးရွက်ကြလဲအဲ့ဒါပဲအဲ့ဒါပဲဟုတ်တယ်မလားသူကပူးကျင်တဲ့စန္ဒနဲ့ကံထူထောင်လိုက်တော့မပူရဘူးလားပူရမှာပေါ့တစ်စိတ်ဒီကံကအကျိုးပေးပူမှာပဲအဲ့ဒါကြောင့်ငမှုကိုဘလောက်ပင်ပူမှုငမှုကဘလောက်ပင်ညှင်းညင်မခွဲနိုင်ကြဘူးဘာဖြစ်လို့လဲပူးကျင်တဲ့စိတ်ဓာတ်နဲ့ကံကထူထောင်ထားတာဒီငမှုနဲ့မခွဲကျင်တဲ့စိတ်နဲ့ကံကထူထောင်ထားတာဒီငမှုကဘလောက်ပင်မှုမခွဲနိုင်သေးလားအဲ့ဒါကံကိုသိကြောက်ဖို့ကောင်းတယ်နော် အဲ့ဒါနဲ့အကိုလုတ်တဲ့အကိုဖြစ်သူယဟန္တာမထေမြတ်ကသူ့ကိုအကြံပေးတယ်ကဲငါကြီးဒီလိုဆိုလို့ရှိရင်တော့ဝိပဿနာဘုရားရှင်အတွက်မင်းခန္ဓာကုတိကျောင်းတော်ကြီးတစ်ခုတိဆောက်ပြီးလှူပါအကြံပေးလိုက်တယ်အကိုအကြံပေးတဲ့အတိုင်းခန္ဓာကိုယ်ကြီးတခုစောင့်တည်ပြီးလှူတယ်လှူပြီးတဲ့အချိန်ခါကျတော့တမင်းပဲလို့ပြောပါတယ်ဒီတမင်းပဲနဲ့ပတ်သက်ပြီးတော့ဘုန်းကြီးလည်းနည်းနည်းလေးသုတေသန ပြုတ်ပြီးစတော်ကြီးတွေမင်းမေးကြည့်ပါတယ်တမင်းပင်မှာရှိဧကပန်ဝန်းကျင်လောက်တော့စီကောင်းရှိမလားသူတို့ပြောတာတော့နော်ဒါကုခိခိအတွက်နဲ့တွေ့ရင်အဲ့ခန္ဓာကိုယ်ကြီးကြောင်းပန်ဝန်းကျင်မှာသူကအဲ့တမင်းပယ်ခန့်လောက်ပစစ်ဒွန်းမြုပ်လောက်အောင်ယရနာတွေအကုန်လုံးယရနာခုနှစ်ပါးအကုန်လုံးခင်းလိုက်တယ်ခင်းပြီးတော့ကြောင်းရေစက်ချပွဲကျင်းပါတယ်သူတို့ဘလောက်ချမ်းသာတယ်ဆိုတာကြည့်ပါနော်ဒါကံတစ်ခုကိုအောင်းအောင်းမြင်းမြင်းကျွန်တော်နိုင်တဲ့စွမ်းအားပဲ ဘုရားရှင်မကြွလာဘူးမကြွလာတော့အကုန်လုံးသူကိုသွားပြီးလျှောက်တယ်အရှင်ဘုရားဘယ်နဲ့လုပ်မလဲမြတ်စွာဘုရားလည်းကြွပြီးအလှမခံဘူးဩမြတ်စွာဘုရားကမင်းရဲ့ဗရမယယရဏတွေအတွက်သူတောင်းမယူနိုင်ဘူးတဲ့ကျောင်းအတွက်သာသူတောင်းယူနိုင်တာအဲဒါကြောင့်မင်းဗရမယယရဏတွေခင်းထားတဲ့အတွက်ဘုရားရှင်ကကြွမလာခြင်းဖြစ်တယ်ဒါနဲ့သူဘုရားသွားလျှောက်တယ်ဘုရားမြတ်စွာဘုရားဒီဗရမယယရဏတွေအတွက်တော့ကြောင်းကြတော့မပူပါနဲ့ ခန္ဓာကိုယ်ဒီကျောင်းတော်ကိုသာအလှခံယူတော်မူပါဆိုပြီးသူကလျှောက်ထားတယ်အဲ့ဒီခါမှာဘုရားရှင်ကကြွလာပြပါတယ်ကြွလာပြီးတော့ဒီအလှဒါနပွဲမှာသူကဗာကြီးညာလဲဒီကျောင်းဘုရားရှင်ရဲ့ကျောင်းတော်သို့လာရောက်တဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်မဆိုဒီယရဏတွေကိုလက်တဆုပ်ယူနိုင်တယ်ဆိုပြီးတော့သူကကြီးညာလိုက်ဘယ်နဲ့တော့သွားမလားဟမ်ယရဏတွေကလက်တံမိုးကြီးတဲ့ယရဏဟုတ်တယ်မလားအခမ်းပွဲတစ်ခုလုံးကို ခြုံအုပ်သွားလောက်နိုင်တဲ့စင်ယရဏတွေလည်းအဲ့ဒီမှာအများကြီးဟုတ်တယ်မလားဒါကြောင့်ဒီယရဏတွေကိုတစွတ်တစွတ်ယူနိုင်တယ်ဆိုတော့ရည်ရွယ်ချက်ကဘုရားရှင်ကိုမဖူးမြော်ခြင်းပေမဲ့လို့ယရဏကိုအလိုချင်တဲ့ပုဂ္ဂိုလ်တွေကကျောင်းတော်ကိုလာလိမ့်မယ်လာခဲ့ရင်တို့ဘုရားရှင်ဖူးမြင်ရမယ်ဘုရားရှင်ထမ်းမှတရားနာကြားခွင့်ရမယ်အဲ့ဒီခါမှာတို့မှာဘုရားရှင်ဖူးရတဲ့ကုသိုလ်တွေဖြစ်ကြပါစေတရားတော်ကိုနာကြားရင်လည်းတရားတော်နာရတဲ့ကုသိုလ်စေတနာတွေဖြစ်ကြပါစေဆိုတဲ့ဒီရွယ်ချက်ပဲသူ့ရွယ်ချက်ကဘာမှမရှိဘူး အဲဒီလိုလှူလိုက်တာမကြခင်မှာပဲအဲဒီယရဏကကုံသွားပြန်တယ်နော်ကုံသွားတဲ့အခါကျတော့ဘာပြဿနာဖြစ်လာလဲဆိုတော့ဒီနေ့သူကဝိပဿနာဘုရားရှင်ကိုသွားပြီးဖူးမြော်ကြော့တယ်ဝိပဿနာဘုရားရှင်ရဲ့ခြေတော်ရင်မှာသူကကြောင်မြင်ရွယ်ဗရမယယရဏကြီးတစ်ခုချထားတယ်ကြောင်မြင်ရွယ်ဗရမယယရဏဆိုတာကတော့ရောင်စုံထွက်နေတဲ့ဗရမယပါပဲနော်အဲ့ဒီဗရမယယရဏကြီးကိုချထားတဲ့ရည်ရွယ်ချက်ကဘုရားရှင်ကရောင်ကြီးတော်6သွဲအမြဲတမ်းကွန်မြူနေတယ် ကိုမျိုးနေတော့ဘုရားရှင်ရဲ့ရောင်ခြည်တော်ကဒီဗရမယရဏကြီးကိုဟတ်လိုက်တဲ့အခါဗရမယရဏရဲ့ရောင်ခြည်တွေကလည်းဘုရားရှင်ကိုပြန်ဟတ်တော့အဲ့ဒါကိုသူကြည့်ရတဲ့သိပ္ပိတိဖြစ်နေတယ်အဲ့ဒါကိုပဲသူကထိုင်ပြီးတော်တော်ကြည့်နေတယ်ကြည့်လိုက်တဲ့အချိန်ခါကျတော့ဒီနေ့ပုံနှံတယောက်ကမလုပ်လဲအဲ့ဒီဘုရားရှင်ကိုရှင်ခိုးတယ်လို့ဘာလို့လဲနဲ့သူနဲ့ဘုရားမြတ်စွာဘုရားနဲ့ထိုင်ပြီးစကားပြောနေတော့အဲ့ဒီကြောင်မြဲရဏကြီးယူပြီးထွက်သွားထွက်သွားတော့သူနည်းနည်းစိတ်မကောင်းဖြစ်သွားတယ်စိတ်မကောင်းဖြစ်တော့ဘုရားရှင်က သင်ပစ္စည်းကိုသူများမယူစေခြင်းမှုဆိုရင်နီလန်းနေရှိတယ်မို့လားဆိုပြီးဒီလိုအမိတ်ရှိလိုက်တယ်အဲ့ဒါနဲ့သူကနီလန်းသူသိတယ်သိတော့သူဘာလုပ်တယ်နောက်ထပ်အလားတူပဲအဲ့တမင်းပဲမြတ်ပစိဒွန်းနစ်လောက်အောင်ယရနာတွေထပ်ပြီးခင်းမြန်တယ်ခင်းပြီးတော့အဲ့ဘွဲမှာကြတော့သူကဘာဆိုတောင်းလဲသူရဲ့စည်းစိမ်ဥစ္စာကိုသူမပေးရင်မြည်သူတူဦးတယောက်မြမယူနိုင်ပါစေတည်းဆိုပြီးသူကဒီလိုဆုတောင်းတာ မြဲရမှတံပတ်တင်းရမှတပ်ပင်းလိုက်တာပဲဒါဘာကြီးပဲဖြစ်လဲစီစဉ်ဥစ္စာကိုမမောတဲ့စိတ်လည်းပါတယ်ဒီစီစဉ်ဥစ္စာကိုဘယ်လုံးမှမြူနိုင်ပါစေဆိုတဲ့စိတ်လည်းပါတယ်ပါလိုက်တော့ဘာဖြစ်လဲအဲ့ဒီဘုရားပြီးပြီဆိုကြဆို90တကဘာခီးကို ဖြတ်ကျော်လာခဲ့ရတယ်တကဘာတကဘာမှာအယိုးတွေကတောင်းလုံးပုံပြီးတော့သိခဲ့ရတယ်90တကဘာခီးဆိုတော့တောင်းလုံး90တလုံးလောက်ဒါသိခဲ့ရတယ် ဟိုမှာနိဗ္ဗာန်တစ်ခုပဲဆုတောင်းတဲ့အကိုကအဲ့ဘဝမှာပဲပရိနိဗ္ဗာန်ဆန်လိုက်ပြီတောင်အလုံး60လုံးလောက်အယိုးတွေစုပေါ်အောင်တရားသေးလားမတရားဘူးဒါပဲနည်းနည်းကောင်းမှုကုသိုလ်ပြုတဲ့အခါမှာကိုယ့်စိတ်ကိုယ်ကိုနိုင်အောင်ဆုံးပါပါငါဘာလုပ်မလဲဘာဥဒိကျရှိလဲဒါအတိအကျဆုံးဆုံးပါပါနော်ခက်နေတာကဘုန်းကြီးတို့ဘုန်းတော်ဘာသာတွေတော်ခံများများကအလူဒါနကောင်းမှုကုသိုလ်ပြုတော့မိသားစုတွေစုံမပြုကြတယ်မစုံသေးရင် မပြုတ်ခြင်းဘာကြီးပဲကြည့်လဲအလုံးသိတယ်နော်ဒါအလုံးသိပါတယ်သူကနောက်ထပ်လည်းဆုံကျင်တယ်နောက်ထပ်ဆုံကျင်တယ်ဆိုတဲ့စိတ်ကဒီစိတ်ကဆုံရမယ်ဒီကံကဆုံအောင်ဖန်တီးပြမှာပဲအဲဒီတော့နောက်ထပ်လည်းဆုံကျင်တယ်ဆိုရင်နောက်ထပ်ခွဲလို့နိုင်အောင်မလားမခွဲကျင်တဲ့စိတ်နဲ့ကံကိုထူထောင်လိုက်တဲ့အတွက်နောက်ထပ်လည်းဘယ်တော့မှမခွဲနိုင်တော့ဘူးဘုန်းကြီးတို့ကတော့တွဲရေးကိုတရားမဟောပါဘူးခွဲရေးပဲတရားဟော အဲ့ဒါကြက်ရင်လည်းလက်ခံပြီးတော့ဟုတ်တယ်မလားအဲ့ဒါခွဲနိုင်အောင်ကံကိုထူထောင်တတ်ရင်တော့ခွဲလို့ရပါတယ်မခွဲနိုင်တဲ့ကံကိုသွားထူထောင်မိခဲ့ရင်တော့ဘယ်လိုမှခွဲလို့မရဘူးအဲ့တော့မိသားစုစုံအောင်စောင့်နေဖို့လိုသေးလားကောင်းမှုကောင်းမှုကုသိုလ်ပြုတာပဲဒါဘုန်းကြီးသဘောကတော့နော်ဒါပဲနဲ့စောင့်နေတယ်အဲ့ဒီစိတ်ထားလေးတွေကတန်ត្រာကယုံထွက်လို့မရအောင်ဆွဲထားတာပဲနော်ဒီတော့ဒီဇွန်ဒီကကနောက်ဆုံးဖို့ရောက်လာတော့သူ့ရဲ့ဘုန်းကအလျော်စွာတရားမင်းကသူ့ရဲ့ဘိမှန်ကိုလာပြီး ဖန်တီးပေးပါတယ်နော်နတ်တွေကလည်းသူနဲ့ဟိုတုန်းကပါရမီဖြည့်ဖြစ်ခဲ့မှုတဲ့အမျိုးသမီးကမြောက်ကျုံးမှာမွေးနေတော့ဒီမြောက်ကျုံးကနေသက်ဆောင်ပေးပါတယ်ဒါသူ့ဘုန်းကံပဲတွန်းတော်လည်းဗိမိတရမင်းဒီနေ့မှဒီဇောတိကတထေအင်ကိုအလဲသွားတော့သားတော်ဖြစ်တဲ့ဇတတကိုလည်းခေါ်သွားခဲ့မိတယ်ဇတတကသူသာပြင်ဖြစ်ရင်တော့ဒီပစ္စည်းတွေသူယူမယ်ဆိုတဲ့စိတ်ကသူ့မှာပါလာပြီနော်သူလည်းရှင်မြင်ဖြစ်လာရောအဲ့ဒီမှာ ဇောတိကအင်ကိုသိမ့်ဖို့ဆိုပြီးသူစစ်တက်တဲ့လှုပ်ပြီးသူတို့သွားရသွားလိုက်တဲ့အချိန်ကကြတော့သူ့ရဲ့အုတ်တိုင်းပေါ့အင်ကိုကာယံထားတဲ့အုတ်တိုင်းကဗရမများတွေပဲအဲ့ဒီအရိပ်တွေထဲမှာလဲဆင်ရိပ်တွေကအဲ့ဒီသူစင်တက်မြင့်တက်အရိပ်တွေကထင်တော့သူဝင်လို့မရအောင်ဟိုကစင်တက်မြင့်တက်တွေကသူ့ကိုပြန်တိုက်တဲ့ပုံစံဖြစ်နေတယ်အဲ့ဒါနဲ့သူလည်းခမောမောရှိတဲ့နဲ့အဲ့ဒီအချိန်ကမှဇောတိကတထေကလည်းမြတ်စွာဘုရားထံမောက်ရောက်နေပါတယ် ဘုရားရှင်နဲ့ထိုင်ပြီးတော့တရားစကားတွေလျှောက်ထားနေကြတယ်အဇရတမင်းကလည်းအောင်မြင်မှုမရတဲ့အခါကျတော့သူကျောင်းတော်ကိုရောက်လာတယ်ရောက်လာတော့ဘုရားရှင်ရှေ့ရောက်တော့သင်ဘာကြောင့်ငါ့ကိုပုံအောင်နေရလဲငါ့ကိုဘာကြောင့်ခံတိုက်ရလဲစသဖြင့်မေးတော့မဟုတ်ပါဘူး तू မတိုက်ပါဘူးဘာဖြစ်လို့လဲ तू ပစ္စည်းတွေသိရအောင်သွားတယ်ပေါ့ဩအရှင်မင်းကြီးအရှင်မင်းကြီးကျွန်တော်ပစ္စည်းလိုချင်တယ်ဆိုလို့ချင်းဟောဒီမှာကျွန်တော်လက်မှာလက်စွပ်တွေရှိတယ်အရှင်မင်းကြီးချွတ်ယူပါ ချုပ်လို့မရအောင်စင်မြောင်ငါးစီအားကိုမဆောင်နိုင်တော့မှသူကတော်လေးဆောင်နိုင်တယ်အားတော်ကောင်းတယ်မတ်တထပြီးခုံမယ်ဆိုရင်အတောင်60လောက်မြင့်အောင်ခုံနိုင်တယ်ဒီလောက်အားကောင်းတဲ့ပုဂ္ဂိုလ်အဲ့ဒီဇောတိကဝတ်ထားတဲ့လက်မှာရှိတဲ့လက်စုပ်ကိုသူချွတ်လိုက်တဲ့ချွေးတစ်ပေါက်တလာကြတယ်ချွတ်လို့မရအောင်ကဲအစီမင်းကြီးအလိုရှိတယ်ဆိုရင်ဘိုးလဲတော်ခံလိုက်ပါသူလက်ကလေးနဲ့ဒီလိုလှုပ်လှုပ်တော့အကုန်ကြသွားတယ် ဒါဘာဖြစ်လို့လဲသူပစ္စည်းကိုသူများမယုံနိုင်ပါစေနဲ့လို့သူကဒီလိုဆူတောင်းပြီးကံနေထူထောင်ခဲ့တဲ့အတွက်ဒီကံကအကျိုးပေးတဲ့အချိန်ခါမှာသူပစ္စည်းဘလို့မှယူလို့မရဘူးဘယ်လိုတော့တရားကြီးတွေမကြီးအဲ့လိုမျိုးဆူတောင်းနေလားအဲ့ဒါသွားပြီနော်အယိုးတွေတောင်းလုံးပုံနဲ့60တလုံးလောက်အထိမရမှာဟုတ်တယ်မလားအဲ့ဒီမှာသူတာဝေကရပြီးတော့သာသနာ့ဘဝဝင်ရောက်ရှင်ရန်ပြုလိုက်တာအရတ္တဖို့တည်သွားပါတယ်ဒါကြောင့်ဆိုလိုတဲ့အဓိပ္ပာယ်လေးက မိမိတို့အဝိဇ္ဇာတဏဥပါဒံကရှည်အောင်လုပ်ပေးတာဗျမိမိတို့ကအဝိဇ္ဇာတဏဥပါဒံကိုဖြတ်နိုင်တယ်နိဗ္ဗာန်ကိုပဲဆူတောင်းနေဆိုရင်ရှည်ပါမလားမရှည်ပါဘူးနော်ကဲနောက်တစ်ခုဟိုမှာနောက်တစ်ယောက်အနောဇာဒေဝီအနောဇာဒေဝီကတော့ဘုန်းကြီးတို့မဟာကပ္ပိနမင်းကြီးရဲ့ဟိုမိဖုရားပါပဲမဟာကပ္ပိန မထေရဲ့အလောင်းမဟာကပိလမထေကတော့တမဘဝင်စားတဲ့နေရာမှာသူကအစ်လက်ရတဲ့ပုဂ္ဂိုလ်ပါတမဘတင်သိကျွမ်းခြင်းနဲ့နော်ဘုရားရှင်လက်ထက်တော်မှာသူလည်းယန္တာဖြစ်တယ်ဒီတော့မဟာကပိလမထေရဲ့အလောင်းနဲ့အနောဇဒေဝီအလောင်းလျာတို့ဥဆောင်သည့်ယကန်းသည့်မိသားစုတထောင်တို့သည်ကတ္တဗဘုရားရှိလက်ထက်တော်ကကြီးကျယ်ခမ်းနားလှသောကျောင်းတော်ကြီးဆောက်လုပ်ပြီးတော့ဘုရားမူရှိသောတန်ဃာတော် အားလှူဒန်းပူဇော်ကြ၏။ဘုန်းကြီးကကြောင်းမယ်နော်။ထိုပူဇော်ပွဲတွင်အနောဇဒေဝီ အနောဇာထေရီအလောင်းအမျိုးကောင်းသမီးသည်အနောဇာပန်းများထက်ထားသောလင်မဘော်၌အနောဇာပန်းအစင်းရှိသောအဘိုးတထောင်ထိုက်တန်သည့်သင်္ကန်းတစုံကိုတင်လျက်ကာရဘဘုရားရှင်ခြေတော်ရင်း၌ခြားထား၍လူတန်းပူဇော်ရာတွင်ထိုအမျိုးသမီးစုတော်ကမှအောက်ပါတန်းဖြစ်အနောဇာပန်းဆိုရသည်လားဘုန်းကြီးတို့လိတ်ဆူးရွှေပန်းကိုအနောဇာပန်းလို့ခေါ်ပါတယ်လိတ်ဆူးရွှေပန်းဆိုတာကတော့ဒကာကြီးတွေဒုမကြီးတွေမြင်မှုကြမလားတော့မသိဘူးဆူးလေးတွေနဲ့ အယောင်လေးကအယောင်ကဝါတယ်လည်းပြောဖို့ခက်တယ်နေတယ်ပြောဖို့လည်းခက်တယ်သူကရောနေတယ်နည်းနည်းလေးသူကလှတဲ့အယောင်တော့လှတဲ့အယောင်ပဲဒါပေမဲ့နေတော်တယ်လည်းမဟုတ်ဘူးဝါတာတော့လည်းမဟုတ်ဘူးဖြူတာတော့လည်းမဟုတ်ဘူးသူစัจကြလေးပဲနော်အဲ့ဒီအယောင်မဒီအနောဇဘန်းကိုသူကနည်းနည်းနှိမ့်ဆိုင်ပုံရတယ်အဲ့ဒါကြောင့်သူကဒီမှာဆူတောင်းပြီး ဗန္တိနိဗ္ဗတနိဗ္ဗတထာနေအနောဇာပုပ္ပဝဏံယေဝမေတရိတံဟောတုအနောဇာဧဝစမေနာမဟောတုအရှင်ဘုရားဖြစ်လျာဖြစ်လျာဘဝတိုင်း၌တပည့်တော်မဤခန္ဓာကိုယ်သည်အနောဇာပန်းအစင်းနှင့်တူသည်သာလျှင်ဖြစ်ပါစေတည်းတပည့်တော်မဤအမြည်သည်လိအနောဇာအမြည်ရှိသည်သာလျှင်ဖြစ်ပါစေတည်းဟောသူကြတော့နော်သူအဝိဇ္ဇာတဏှာကိုကြည့်လိုက် အဝိဇ္ဇာအနောဇာအနောဇာပန်းအစင်းနှင့်ဒူသည့်အနောဇာအမည်ရှိသည့်အမျိုးသမီးဟုအတိမှားခြင်းသဘောတဏှာယင်းအမျိုးသမီးဘဝကိုတွေ့တာတတ်မဲ့ခြင်းသဘောဥပါဒံယင်းအမျိုးသမီးဘဝသို့စိတ်ကဆွဲနေခြင်းသဘောသင်္ခါရကျောင်းပန်းတငန်းတို့ကိုလှူဒန်းပူဇော်သည့်ကုသိုလ်စေတနာအုပ်စုဘလောက်များမယ်ဆိုတာကြည့်ဆောက်လုပ်နေတဲ့အချိန်ခါမှာလည်းကုသိုလ်တွေအများကြီးရေသက်၆ဘွယ်ကျောင်းကြီးရေသက်၆ဘွယ်ကျင်းပတဲ့ခါမှာလည်းအများကြီး နောက်ထပ်ပြန်ပြီးအောင်းမေးလို့ရာတဲ့ဝမ်းမြောက်ဝမ်းသာဖြစ်နေတာဒီလည်းအများကြီးပဲကုသိုလ်တွေသိအားကောင်းတယ်နော်ယင်းကံယင်းသင်္ခါရကံယင်းသင်္ခါရကုသိုလ်စေရနာဥစ္စည်းကမ္မတတိတဲ့နော်ပေါင်းလိုက်တော့အကြောင်းတရား၅ခုစုံညီသွားပြီစုံညီသွားရင်တော့ तू ကအကျိုးပေးတော့မှာပဲဒီအကျိုးတွေကိုအလိုမရှိဘူးဆိုရင်တော့ तू အရိယာမဲ့ရအောင်အထုတ်ရတယ်အရိယာမဲ့ရရင်တော့ဒီအကျိုးတွေကရက်တန်တော့ရက်သွားပါတယ် ယက်တန်တော့ယက်တယ်ဆိုတာကသောတာပန်ဖြစ်ခဲ့ရင်ခုနှစ်ဘဝပဲဒီဘဝတည်းပို့ပြီးတော့နောက်ထပ်အကျိုးမပေးတော့ဘူးဒါကြောင့်စတော်ကြီးတွေကတော့ဘာသာပြန်တာအရိယာမဲ့ဒီဟုသောမွေးညက်တဲ့အဲ့ဒီမွေးညက်နဲ့နှုတ်မှပဲရမယ်တခြားမွေးညက်နဲ့နှုတ်လို့တော့မရဘူးတဲ့ဒီကံတွေကိုနော်ဒီတော့ဒီနေရာမှာဒီမဟာကပိနမင်းကြီးတို့ကလည်းသူကတော့သူ့ဆုတောင်းကတော့မပါဘူးမပါပြမဲ့လို့ဘုန်းကြီးခံမှန်းကြည့်တာကတော့သူကနိဗ္ဗာန်ကိုဥတည်ထားပုံရတယ် နိဗ္ဗာန်ကိုဥတည်ထားတဲ့အတွက်ဒီဘဝမှာသူတို့ရှင်မင်းဖြစ်ပါတယ်မဟာကပိနမင်းတက္ကသိုလ်ပြီးနဲ့တူတယ်တက္ကသိုလ်လည်းဘာလဲအဲ့ဒီအပြီးတစ်ခုပေါ့နော်ဟိုအနောက်ပါကစ္စတန်ပါဝင်ခြင်းလောက်တော့ရှိလိမ့်မယ်ထင်တယ်အဲ့ဒီမှာသူကရှင်မင်းဖြစ်တယ်ရှင်မင်းဖြစ်တဲ့အချိန်ခါမှာမြင်းတီတော်ပေါ့ရှေ့တုန်းကတော့အခုလိုမော်တော်ကားမရှိတော့မြင်းပဲအသုံးပြုရတာပေါ့မြင်းတီတော်တွေကိုသူကလင်္ကာဥလောက်ကိုမြို့ပါဝင်ခြင်းနဲ့မြို့အပြင်ဘက်တွေနှိမ့်စင်အလွတ်တယ် ဘယ်နေရာမှာဖျားပွင့်လဲဒီသတင်းကိုသူအမျက်နှာထောင်ဒါနိဗ္ဗာန်ကိုလိုချင်တဲ့စိတ်ဓာတ်ကဖန်တီးပေးနေတာမြတ်စွာဘုရားဇေတုံကျောင်းတိုက်တော်မှာပွင့်ထွန်းတော်မူပြီဆိုတဲ့သတင်းကြားလိုက်တာနဲ့နန်းစီစဉ်အကုန်စွန့်တယ်မိမရနေလည်းအကုန်စွန့်ခဲ့နင်တို့နေချင်းတွေကဟောသူကခွဲနိုင်တဲ့ကံသူကထူထောင်တာနင်တို့နေချင်းတွေကဘယ်လိုနေမဲဘာမှမစင်စားဘူးတိုင်းပြည်ဘယ်လိုဖြစ်မလဲဘာမှမစင်စားဘူးချက်ချင်းတကားတဲ့သူကတော်ထွက်သွားတယ်တော်တော်ပြီးဘုရားရှင်ထံဝင်ရောက်ပြီးရှင်ဟန်ပြုတယ် ရမ်းပြတော့ဒကမာကြီးတွေကလည်းသိအားကြမခံပါဘူးဘုန်းကြီးကတော့အဲ့ဒီဒကမာကြီးမျိုးတွေတော့သဘောကျတယ်မိမတွေကလည်းအကုန်လုံးတံမြင်ပြီးဒင်းထွေးတဲ့ဒရွေတို့မခံယူလို့ဘူးကဲတို့လည်းတွန်းထွက်မယ်ဆိုပြီးတော့အကုန်လုံးထွက်သွားကြတယ်အဲ့ဒီတော့အဲ့ဒီတွန်းထွက်ပြီးရှင်ရန်ပြုတ်လိုက်တာနှုတ်ဦးလုံးပဲယဟန္တာဖြစ်ကြပါတယ်နော်အဲ့ဒီတော့ဒီအနောဇာဒေဝီမိဖုရားလည်းနောက်ပိုင်းယဟန္တာဖြစ်သွားပါတယ် ဤကောင်းမှုကြောင့်အနောဇာဒေဝီအနောဇာထေရီအမည်ရှိသည့်အနောဇာပန်းလက်စုရွှေပန်းအစင်းနှင့်တူသောအမျိုးကောင်းသမီးတူဖြစ်လာရ၏အထက်ပါအကြောင်းတရား၅ပါးတို့ကအနောဇာဒေဝီအနောဇာထေရီအမျိုးကောင်းသမီးပရိသန္တိခန္ဓာ၅ပါးအစရှိသောအချို့သောဝိဘာကဝတရားတို့၏အကြောင်းတရားတို့ပင်ဖြစ်ကြသည့်အချို့ဆိုတော့ကဒီလိုပါခုနကဘုန်းကြီးပြောခဲ့သလိုကဘဝတစ်လျှောက်မှာအကျိုးပေးနေတဲ့ကံတွေကအများကြီးပဲအဓိကအကျိုးပေးတာကတော့ပရိသန္တိဘဝင်သုတိကိုအကျိုးပေးတဲ့ကံကိုဘုန်းကြီးတို့ယောဂီတွေမှာဗရဏထပ်ပြီးအသိစိတ်ခံရတယ်နော် သူရဲ့ပရိသန္တိနဲ့ဘဝင်စွတိတွေအကျိုးပေးနေတဲ့ကံကတော့ဒီကံပဲနော်ဘုဒ္ဓခံမှာကတော့အကျိုးမပေးဘူးလားပေးတယ်လားပေးပါတယ်ဒါပြင်လည်းဒီကံကိုပြဏနာထားပြီးဘုန်းကြီးတို့သိသိရတယ်နောက်တစ်ခုကတော့ဘုန်းကြီးမဲမင်းကြီးမှသူ့ဘက်တည်းပဲဘုန်းကြီးဒီဇန်ဝတ္ထုကိုဖတ်တိုင်းဖတ်တိုင်းဘုန်းကြီးစိတ်ထဲမှာခံစားမှုတစ်မျိုးပေါ့လေစိတ်ထဲတော်တော်ကိုမကောင်းဖြစ်ရတယ်နော်ဒီချိန်ပေါ့လေမြတ်စွာဘုရားကဇေတွန်ကြောက်တဲ့တုန်းကတရားဟောနေတယ် တရားနာပရိသတ်တွေထဲမှာလည်းယဟန်ယောက်ျားပရိသတ်ယဟန်မိန်းမပရိသတ်လူအမျိုးသမီးပရိသတ်လူအမျိုးသားပရိသတ်၄ပါးလုံးပါပါတယ်ဘေကုဏီမာလေးတစ်ပါးကတရားဟောတော်မူနေတဲ့ဘုရားရှင်ကိုလှမ်းမြော်ကြည့်ပြီးသူသိကြည်ညိုနေတယ်ယောင်ကြီးတော်60ကွန်ပြုံးပြီးတော့ဥပရိသံပတ္တိကလည်းသိပြည့်စုံတယ်အတန်တော်ကလည်းသိကောင်းတယ်အတန်တော်ကလည်းဗြဟ္မာမင်းအတန်ကဲ့သို့အင်္ဂါ၈ပါးနဲ့ပြည့်စုံနေတဲ့အတန်ဖြစ်ပြီးဟ ဟောကြားတော်မူတဲ့တရားတော်တွေကလည်းအင်မတန်အနှစ်သာရပြည့်ဝတဲ့တရားတွေဖြစ်နေတယ်။စိတ်ထဲမှာသိပြီးကြည်နူးနေရင်လည်းသူကဘာစဉ်းစားလဲ။ဒီလိုမွန်မြတ်တဲ့ယောက်ျားတယောက်ကိုငါဟာအတိတ်ဘဝတုန်းကပြုစုလုံကျွေးခဲ့ဘူးသူများဖြစ်လေသလားဆိုပြီးသူကစဉ်းစားတယ်။စဉ်းစားလိုက်တဲ့အခါကျတော့သူ့ရဲ့ပါရမီအားလျော်စွာဆိုပါတော့ရှစ်ဖြစ်ဟောင်းအောက်မွေဖွယ်ဇလန်းကို ပြန်ပြောင်းပြီးတရိယာနိုင်တဲ့ဇာတိတရဉာဏ်လေးကဖြစ်ပေါ်လာတယ်။ ဖြစ်ပေါ်လာတော့ဘဝတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုသူလျှောက်ကြည့်သွားလိုက်တာတရားနိုင်ရင်လျှောက်ကြည့်သွားလိုက်တဲ့ခါကျတော့တစ်ခုသောဘဝမှာပြည့်စုံလုံခြုံခဲ့မှုတယ်ဆိုတော့သွားတွေ့တော့စိတ်ထဲဝမ်းသာသွားပါတယ်ဒါပေမဲ့လို့သူကစဉ်းစားကန်းတစ်ခုဖွင့်လာတယ်သူကဘာစဉ်းစားလဲအင်းရှင်ယောက်ျားတို့ရဲ့အကျိုးစီးပွားကိုလိုလားတောင့်တနေတဲ့အမျိုးကောင်းသမီးဆိုတာကတော့အမတန်နေတယ် အင်းရှင်ယောက်ျားတို့ရဲ့အကျိုးစီးပွားမဲ့ကိုသာလိုလားတောင်းတတဲ့အမျိုးကောင်းသမီးမျိုးသမီးတွေကသိမြတယ်။ဒါကြောင့်ငါဟာအင်းရှင်ယောက်ျားတို့ရဲ့အကျိုးစီးပွားကိုလိုလားတောင်းတတဲ့အမျိုးသမီးဖြစ်လေသလား။သို့မဟုတ်အင်းရှင်ယောက်ျားတို့ရဲ့အကျိုးစီးပွားမဲ့ကိုလိုလားတောင်းတတဲ့အမျိုးသမီးဖြစ်လေသလားဆိုပြီးသူကစဉ်းစားတယ်။အဲ့ဒီစဉ်းစားကကိုဘုန်းကြီးဟောပြီးတော့ဒကာကြီးကိုရိုလင်ကဒီတရားသူနာဘူးတဲ့ဆရာတော်အဲ့ စကားကို အမျိုးသမီးတွေတော်တော်ခမများများကလက်မခံဘူးတဲ့ဘယ်နဲ့တော့ဟုတ်လားဟမ်အကျိုးစီးပွားကိုလွန်လာတောင့်တတဲ့အစ္ဆတရားဓာတ်ရှိတဲ့အင်ရှင်မဆိုတာအမတန်သေးတယ်ဘုန်းကြီးကတော့ဘုန်းကြီးအတွေ့အကြုံလေးနည်းနည်းလေးပြောခြင်းနဲ့စတိုရီနှစ်ခုပေါ့လေနော်ဂျပန်ဘုန်းကြီးရောက်တယ်ဂျပန်ဘုန်းကြီးရောက်တဲ့အခါမှာယင်းနှီးလာတဲ့တက္ကတူဆိုကြပါစို့သူကဂျပန်မှာ၁၄နှစ်ရှိတော့ ဆရာတော်တပည့်တော်ဗမာပြည်ပြန်ရောက်ခဲ့ရင်တော့ဆရာတော်ရှင်မလာပြီးတော့ရဟန်းဖို့မယ်သူကလည်းရှောက်လိုက်ပါတယ်အကြောင်းအားဖြင့်ဆိုဆယ်လေးနှစ်ပြည့်တော့သူပြန်လာတဲ့အခါဖောင်းမှလာပြီးရဟန်းဖို့တယ်ဘာကြီးပဲချက်နဲ့ရဟန်းဖို့လဲမေဖို့နိဗ္ဗာန်ကို ရလိုတဲ့ဥတီချက်နဲ့သူကလာပြီးရဟန်းဖို့တယ်အကျိုးစီးပွားထဲမှာမေဖို့နိဗ္ဗာန်တဲ့အစင်တန်မြင့်တဲ့အကျိုးစီးပွားဆိုတာရှိသေးလားမရှိပါဘူးဒါအမြင့်ဆုံးပဲ အဲ့ဒီအကျိုးစီးပွားကိုလိုချင်တဲ့စိတ်ဓာတ်ဖြင့်သူကရှင်ဟန်ပြုယဟန်ပြုပြီးတော့တရားအထုတ်လိုက်တာ6လကြာသွားတယ်6လကြာတဲ့အခါကျတော့အိမ်ကနေရာဇသံပေးလာတယ်ဘယ်လိုပေးလာလဲဆိုတော့သမီးလို့သူကစာရေးလာတယ်အဖေအဖေပြန်လာရင်ပြန်လာမပြန်လာရင်သမီးဆယ်ရန်ဘယ်တော့မှမဖြစ်တော့ဘူးရာဇကြံရာဇတံပေးလာတာဘလို့ကတင်ပေးတာလဲသိပါတယ်ဟုတ်တယ်မလားအလုံးသိကြတယ်ဒါပဲနော် ဒါပေမဲ့ဟိုဂျပန်မှာ၁၄နှစ်နေတုန်းကတော့အဖေမပြန်လာရင်သမီးဆယ်ရန်မဖြေတော့ဘူးလို့တခါမှမပြောဘူးကြည့်လေနော်ခု6လမေဖို့နိဗ္ဗာန်ဆိုတဲ့အကျိုးကိုလောလောတောင့်တတဲ့စိတ်ဓာတ်ဖြင့်တရားအထုတ်လိုက်တဲ့အခါကျတော့မှအဖေမပြန်လာရင်သမီးဘယ်တော့မှဆယ်ရန်မဖြေတော့ဘူးဒါအကျိုးစီးပွားလောလောတောင့်တတဲ့စိတ်ဒါရှိသလားမရှိဘူးလားစဉ်းစားနော်တစ်ချက်အဲ့ဒါနဲ့ ဘုန်းကြီးကတော့နည်းနည်းတော့ပြောပါတယ်ပြောပြနေမရဘူးဟိုဘက်ကတန်လိုက်ဓာတ်ကသိအားကောင်းမှုရတယ်ဘုန်းဘုန်းကြီးတို့မှာတန်လိုက်ဓာတ်ကမရှိဘူးတန်လိုက်ဓာတ်ကမရှိတော့ဘုန်းကြီးဆွဲလို့မရဘူးဟိုဘက်ကပါသွားရောပါသွားတဲ့ခါကျတော့ကဲဒီပေါ့လေသိမကြပါဘူးတနေ့လောက်ကြာတော့ဂျပန်ပြန်ရောက်တော့ပြန်တယ်အခုဂျပန်ရောက်နေပြီအဲ့ဒါအဖေမပြန်နိုင်သမီးဆောင်ဝယ်မဖြစ်ဘူးဆိုတော့တခုမှမပြောတော့ဘူးစဉ်းစားကြည့်နော်ဘလောက်ဝန်းနေဖို့ကောင်းလဲနောက်တစ်ခုပြောအောင်ပါ ဒကာကြီးတယောက်ဆိုကြပါစို့ဩစတြေးလျမှာသူကနှစ်ပေါင်း20ကြာခဲ့တယ်။ကဲဒါလို့ဆိုရင်တော့ငါပြန်မဖြစ်မယ်ဆိုရင်သူကပြန်လာပြီးဖောက်ကိုလာပြီးတရားအထုတ်တယ်။မေဖို့နိဗ္ဗာန်ကိုရောက်အောင်ချမယ်ဆိုပြီးသူကတရားအထုတ်တာပဲ။လေးလလောက်ကြာသွားတယ်။လေးလလောက်ကြာတော့သူကအနာပါနသရုဒ္ဒသံလောက်အထိတော့သူရောက်အောင်အထုတ်နိုင်ပါတယ်။ဒီနေ့တော့တရားစီရင်တဲ့ဒကာကြီးကလာလျှောက်တယ်။ဆရာတော်တပည့်တော်ရည်ကျင်တယ်ဖျားတဲ့။ဟာ တခါကြီးဘာရေးချင်တာလဲဘုန်းကြီးကမေးကြည့်ညကဘုရားအင်းကဒကမကြီးကတပည့်တော်ကိုဖုံးဆက်တယ်ဖုံးထဲမှာအဲ့ဒါသူ့ကိုတယောက်တည်းပြစ်ထားတယ်ဆိုပြီးငိုနေတယ်ဘုရားဟာတပည့်တော်ဩစတြေးလျမှာသွားပြီးအလုပ်လုပ်တယ်လင်းငါးနှစ်လောက်ကြာတော့ဒီလောက်ဆိုရင်တော့သူစုတာဆောင်းတာလေးတော်တော်ရလောက်ပြီးငါပြန်လို့ရှိရင်တော့ဖြစ်လောက်ပြီးဆိုပြီးတော့တပည့်တော်ပြန်ဖို့သူ့ရှိဖုံးဆက်တယ်မလို့နောက်တစ်နှစ်လောက်နေပါဦး ကဲနောက်တစ်နေ့နေလိုက်ပြန်တယ်နောက်တစ်နေ့ပြည့်တဲ့အခါကျတော့လည်းတခါဖုံးဆက်ကြည့်တော့အုံးလေးနောက်တစ်နေ့နေပါဦးအဲ့ဒီနောက်တစ်နေ့နောက်တစ်နေ့နဲ့တပည့်တော့အနှစ်20ကြာတယ်အဲ့ဒီအနှစ်20ကြာတော့ကတော့သူ့ကိုတယောက်ထက်ပြစ်ထားတယ်လို့တခါမှမငုံဘူးအဲအနည်းနဲ့ဆက်ပြေးလို့တပည့်တော်ပြန်လာလို့ခုဒီဖောက်ရောက်ခါမှဖောက်ရောက်ခါမှလေးလာပဲရှိသေးတယ်သူကသူ့ကိုတယောက်တည်းပြစ်ထားတယ်ဆိုပြီးငိုပြန်နေတဲ့ဒါကြောင့်တပည့်တော်ကရည်ကျင်တယ် အာကိုတကကြီးတော်ဟုတ်ပြီကိုတကကြီးတော့တော်ဟုတ်ပြီလို့ဘုန်းကြီးကလည်းထင်လိုက်တာဘုန်းကြီးခဏခကြီးထွက်တုန်းရှိသေးတယ်ပြန်ပြေးလေဟိုကတားလိုက်တာကတိတ်ပြင်းနေတာဟုတ်တယ်မဟုတ်လားဒါကြောင့်ဒါဟာတကယ်တမ်းအကျိုးစီးပွားကိုလိုလားတောင်းတတဲ့စိတ်ဓာတ်ရှိမရှိအကက်ခတ်ကြည့်။ तू မဲ့ဖို့ဒီဘံကိုလိုချင်တဲ့အကျိုးဒီအကျိုးကိုလိုချင်လို့ तू လာတရားအထုတ်တာအဲ့ဒါကြတော့ तू ကသူ့တယောက်တည်းဖြစ်တာတည်းဆိုပြီးငိုတယ်။ဟိုမှာသူ့အတွက်အနှစ်20လောက်အလုပ်လုပ်နေတာကြတော့ သူ့ကိုတယောက်တည်းပြစ်တယ်လို့တခေါင်းမှမပြောဘူးဘယ်နဲ့တော့သူမကြီးတွေလက်ခံနိုင်မလားအဲလက်မခံနိုင်ဘူးဆိုရင်တော့လက်မခံနိုင်ပါဘူးအဲ့ဒါကြောင့်ဒီမှာသူကသန္တရာကိုဆင်းရဲဒုက္ခမှာအဲ့ဒါဘာဖြစ်လို့လဲဆိုတော့ဘုန်းကြီးကပြောချင်တာကခုနကမခွဲနိုင်တဲ့ကံတွေကိုသူတို့ကထူထောင်ထားခဲ့တာဒါပြောချင်တာနော်မခွဲနိုင်တဲ့ကံတွေကိုထူထောင်ခဲ့တဲ့အခါကျတော့ခွဲလို့မရဘူး ဩတောင်းဝန်ရှိသေးတယ်ဝတရားရှိသေးတယ်စသဖြင့်ဟိုလှဲ့ဒီလှဲ့နေအဲ့ဒါနဲ့ပြီးတာပဲဟုတ်တယ်မလားဒါကြောင့်ကံကိုထူထောင်တဲ့အပိုင်းမှာဒကာကြီးတွေဒကာမကြီးတွေနည်းနည်းတတိရှိဖို့တော့လိုတယ်နော် အကယ်၍တတိမရှိခင်ရင်တော့ဒါလွတ်ဖို့သန္တရာကလွတ်ဖို့ဟာတော်တော်လေးခက်သွားပြီနော်အဲ့ဒါကြောင့်ခုဒီမမင်းကြီးမှသူ့ဘာသာကလည်းဘယ်လိုဖြစ်လာလဲဆိုတော့အဲ့ဒီလိုစဉ်းစားလိုက်တော့အရှင်ယောက်ျားတို့ရဲ့အကျိုးမဲ့ကိုလိုလားတောင်းတတဲ့အမျိုးသမီးဖြစ်ခဲ့ပြီဆိုတော့သိလိုက်တော့အဲ့မှာငိုပဲဆင်တော့တာပဲ တရားနာရင်နဲ့ငိုပွဲဆင်နေလိုက်တော့ခမန်းကြီးရတာပြိတ္တလည်းနည်းနည်းရုပ်ရုပ်တော့ဖြစ်သွားလိမ့်မယ်။ तू မအောင်နိုင်တော့မအောင်နိုင်တော့ငိုပွဲဆင်လိုက်တဲ့အခါကျတော့မှဘုရားရှင်ကဒီငိုပွဲကိုအကြောင်းပြုပြီးတော့ဆဒ္ဒံစင်မင်းဝှထုတော်ကိုဟောပေးရတာပါနော်။အလုံးကြားဘူးကြလိမ့်မယ်။ဆဒ္ဒံစင်မင်းဆိုတာကဘာကိုဆဒ္ဒံလဲလို့ဆဒ္ဒန္တပေါ့။ပါဠိလိုကတော့ဆဒ္ဒန္တဒီဆဒ္ဒန္တကိုဘာသာပြန်တာကတော့တိုက်ရိုက်ဘာသာပြန်ကြလို့လို့ယူဆပါတယ်နော်။ အစွဲချခွင့်ရှိတယ်ဆိုပြီးတချို့ကဒီလိုဘာသာပြန်တယ်မဟုတ်ပါဘူးသူကစဖန္နရတမိဝိသဇန္တေယမကဒန္တေဆိုပြီးအထက်ကရကဒီလိုဖွင့်ထားတယ်စရံစင်မရဲ့စွဲတော်ကနေရောင်ကြီးတော်6သွေးတွေအမြဲတမ်းထွက်နေတယ်ဒါသူ့ရဲ့ဘုံခံပဲဒါဘုရားအလုံးဘုံခံပါနော်ရောင်ကြီးတော်6သွေးတွေအမြဲတမ်းကွန်ပျူတာပြန်ပြီးထွက်နေတယ်ဒါကြောင့်သူ့ကိုစရံတခေါ်တယ်သို့တော့ဆင်ထဲမှာသူကအဆင့်အမြင့်ဆုံးဆင်ပါပဲခံမှန်းကြည့်ရတာကတော့သိပ်ပြီး အစဉ်ကအကောင်ကြီးတယ်ထင်ပါတယ်နော်ဒီလိုအကောင်ကြီးတဲ့စင်တွေကကိုယ့်ခေတ်မှာမရှိတော့ဘူးလားလို့မေးစရာတော့ရှိပါတယ်ဘုန်းကြီးတို့ခုခေတ်မှာလည်းရှိတန်တလောက်တော့နည်းနည်းရှိပုံရတယ်ဘုန်းကြီးတပည့်တဦးဆိုတော့လေသူကလူဘွားတုန်းကယူရီယာမှန်သွားအလုပ်လုပ်တော့ပြန်လာတော့တောလန်ခီးကနေသူကပြန်လာတော့တောလန်မှာအဲ့ဒီစင်ကြီးတွေနဲ့သွားတွေ့တာတခြားစင်တွေတဲ့ကို200 300လောက်မြင့်နေတယ်သူ့ကိုလှမ်းကြည့်နေတယ်သူလည်းဘယ်နဲ့မှရှောင်လို့မရတော့ဘူး ရှောင်းလို့မရတော့သူလည်းဆက်ဆက်ဆက်နဲ့သူလည်းသူသွားလိုက်တာပဲဒါဖြစ်နေသူတို့ဘာမှတော့မလုပ်ပါဘူးအလားတူပဲဘုန်းကြီးငယ်စဉ်ကဟိုဘုန်းကြီးတို့နဲ့မလန်းမကမ်းမှာကြောင်းလေးတစ်ကြောင်းရှိတယ်ကလေးဆိုတော့လဲဆရာတော်ကြီးရှိတော့ဆရာတော်ကြီးရှိသွားသွားကြတော့တခါတလေအဲ့မှာသွားဖိုးဆွဲပေးတယ်သူကဖိုးထိုးတာ哦အဲ့ဆရာတော်ကြီးကစက်မိတော့သူကပြောတယ်သူတို့ငယ်စဉ်ခါကသူကပွင့်ပြူနေတဲ့ကတော့ဘက်ကအနော်ရုံးမှာတောင်းချင်းမှာအဲ့တော့သူတို့ယူရလေးမလန်းမကမ်းမှာ တောအုပ်ကနှစ်ခုဖြစ်နေတယ်တစ်ဖက်ကတောအုပ်တစ်ခုတစ်ဖက်ကတောအုပ်တစ်ခုအလကောင်မလက်ကွင်းဖြစ်နေတယ်အဲ့ဒီလေတော့ကိုဖြတ်သွားတဲ့ဆင်းရခမန်းကြီးထီဝတ်တရက်လောက်ကိုရှိမယ်လို့သူတို့ကတော့ခမန်းတယ်အဲ့ဒီဆင်းကြီးဖြတ်သွားပြီးတဲ့အခါကျတော့လူတွေလည်းဝိုင်းကြည့်နေတယ်သူ့ခြေရကွက်ကိုသွားတိုင်းကြည့်တာခြေရကွက်ကနှစ်တောင်ရှိတယ်အဲ့ဒီထက်မှလူတယောက်တမလင်ခွေပြီးကောင်းကောင်းထိုင်လို့ရတယ်ဒါလောက်ကြီးတာစတဲ့စင်မင်းကအဲ့ဒီပုံစံမျိုးပါနော်ဒါပြင်လေသူတို့ရဲ့ ဘုံကံကကောင်းကင်ပြတ်နိုင်တယ်စရံစင်မင်းအမှုရှိနေတဲ့စင်ပေါင်း၈000ပဲအဲ့ဒီ၈000ကကောင်းကင်ကိုပြတ်နိုင်တဲ့စွမ်းအားရှိပါတယ်သို့တော့သူတို့မှာကံကောင်းတာကတော့အလုံးကြားမှုကြလိမ့်မယ်ထင်တယ်ဘုရုမဒေဝီမိဖုရားရဲ့တန်ခါရပိစိကဗုဒ္ဓဘုရားရှင်တွေအလုံးဖြစ်ကြတယ်အဲ့ဒီပိစိကဗုဒ္ဓဘုရားရှင်တွေ900ကိုသူတို့ကဆွမ်းဖို့ဖြင့်ပြုစုလုံခြုံခွင့်ရနေပါတယ် ခံမှန်းကြည့်တာကတော့ဒီနေ့ဟိမုံတော့ဘုန်းကြီးလည်းရောက်ခဲ့တယ်ရောက်ဖို့အောင်ကိုသွားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့သွားခဲ့ပါတယ်အဲ့ဒီသစ်ပင်ကြီးမရှိသလောက်ဖြစ်ပုံဘာမှမရှိတော့ဘူးတောင်ကြီးကဂရုံးများတယ်သူတို့ခစ်ကတော့သစ်ပင်ကြီးကလည်းတော်တော်ထူထပ်ပုံရတယ်တည်တိဝလန်တွေကလည်းသိပ်ဘောပုံရပါတယ်နော်ဒါကြောင့်အဲ့ဒီတည်တိဝလန်တွေသူတို့ကကောင်းရင်ခီးပြင်သွားနိုင်တဲ့အတွက်အလိုရှိတဲ့နေရာဘယ်နေရာမှာဘာရှိတယ်သူတို့တော်တဲ့မှာကျက်စမ်းတွေတော့သိနေပါတယ်အဲ့ဒီတည်တိတွေ ရှာဖွေပြီးတော့ပြစ္ဆေကဗုဒ္ဓဘုရားရှင်အဆူ900ကိုနေ့စဉ်ဆုံးကိုပြုနေကြပါတယ်။အဲ့ဒီအခွင့်ကောင်းကြီးရနေတယ်။ဒီနေ့မှတော့မဖြစ်လာလေ။အင်းကြီးတော်ကြီးတွေရှိပါတယ်။ဘာဘုရားရှင်လက်ထက်ကလည်းဒီလိုအင်းကြီးတော်မျိုးကြီးတွေအိန္ဒိယမှာတော်တော်များများရှိခဲ့မှုပါတယ်။အင်းကြီးတော်ကြီးတွေကဘုန်းကြီးတို့အင်းကြီးမင်ကပေါက်ပြီဆိုရင်သူကအုပ်စုလိုက်အကုန်လုံးပေါက်တာ။ဘုန်းကြီးတို့ကဏီရောက်ဖို့တော့ကဏီမှာအဲ့ဒီအင်းကြီးတော်တွေရှိတယ်။ဒါပြည့်နဲ့ ကဏီကအင်ဂျင်တော့ကတော့သိရနဲ့ရောနေတယ်သိရနဲ့အင်ဂျင်ကသိခွဲလို့မရဘူးဘုန်းကြီးတို့သိနားမလဲရင်ခွဲလို့မရဘူးအဲ့ဒီလိုအုပ်စုလိုက်တို့ကတော်ကြီးဖြစ်ပြီးပေါက်တာပေါက်လိုက်တော့ဒီနေ့မှဒီအင်ဂျင်တော့မှအင်ဂျင်ပင်တွေကပန်းနေပွင့်လန်းနေပြီဆိုတဲ့သတင်းစတဲ့ဆင်မြင့်ကရရှိတယ်ရရှိတော့ဝမ်းသာတော့သူတို့ဆင်းအပေါင်းတွေသွားပြီးတော့တောကစားကြတယ်ဘုန်းကြီးတွေ့ကြုံမှုတဲ့ပန်းထဲမှာတော့အင်ဂျင်ပန်းကအမွှေးဆုံးပါ အင်ဂျင်ဘက်နဲ့မှုတဲ့ပန်းကိုမတွေ့ဘူးသေးပါဘူးဒီနေ့ဒီတောင်းတရောင်မှာရှိနေတဲ့ဒီအင်ဂျင်ဘက်ကပေတရားမကအဲ့ပန်းချင်းအကုန်လုံးမှုတယ်သူအဲ့လောက်ထိအနံ့ပြေးတယ်အဲ့ဒါနဲ့ဆရံစင်မြေအမှုရှိနေတဲ့ဒီစင်တွေကနေသွားပြီးတော့သူတို့တောကစားကြတယ်တောကစားကြတော့ပြဿနာကဘာလဲဆိုတော့ဆရံစင်မြေမှာအဲ့ချိန်ကကသုလတုပ္ပဒါနဲ့မဟာတုပ္ပဒါဆိုတဲ့မိဖုရားကနှစ်ဦးရှိနေပြန်တယ် အဲ့ဒါပြဿနာပဲနော်နှစ်ဦးရှိနေတာက ပြဿနာပဲအဲသုလသုဘတာကတော့အခုငိုတဲ့ဘိက္ခုနီမလေးရဲ့အလောင်းမဟာသုဘတာကတော့ရသောတရားထေရီရဲ့အလောင်းလျာဖြစ်ပါတယ်ဒါကတော့ပါရမီဖြစ်ပဲမိဟောင်းကြီးပဲအဲ့ဒီနှစ်ယောက်ကဟိုဘက်တစ်ဘက်တစ်ဖက်တစ်ယောက်စီသူတို့ကဆရံဆွေမင်းနဲ့ပါသွားတော့ဆရံဆွေမင်းကတော်တဲ့ရောက်တော့ဝမ်းသာတာနဲ့အင်းကြီးမင်းတွေလိုက်လိုက်ပြီးကိုနဲ့တိုက်တယ်ဟိုပင်တိုက်လိုက်ဒီပင်တိုက်လိုက်တိုက်လိုက်တဲ့အခါသူ့အားကကြီးတော့ အင်းကြီးမမမရှိနေတဲ့တကိုင်းကြောက်တွေတည့်ရ၆တွေခါကျင်တုတ်တွေကကြွေကြွေကြတယ်ကြွေကြတဲ့အခါကျတော့ဘယ်လိုပြဿနာဖြစ်သွားလဲဆိုတော့သူဟိုစွန်းလသုဘဒက၄အထက်ကမဟာသုဘဒက၄အောက်က၄ညာက၄အောက်ကအဲ့လိုနှစ်ခုဖြစ်နေတော့၄ညာနဲ့၄အောက်ဖြစ်နေတော့၄လံတဲ့ဒီခါကျင်တုတ်တွေတကိုင်းကြောက်တွေတည့်ရတွေက သုလသုဘတကိုဘောကိုကြတယ်အင်းကြီးမဝတ်မုံတွေကမဟာသုဘတကိုဘောကိုသွားကြတယ်လေးရတိုက်လိုက်တော့ဒါကလေးကြောင့်ဖြစ်တာပဲဒါပြည့်သူကစိတ်နှလုံးမကမကောင်းတော့ဘာဖြစ်လဲဒီမဟာသုဘတကိုဘောကိုတော့ပန်းဝမုံတွေကြောက်အောင်လုပ်တယ်ငါကိုဘောကိုတော့ခါကျင်တုတ်တွေတကင်းကြောက်တွေသိရချောက်တွေကြောက်အောင်လုပ်တယ်ဒင်းသိရမယ်ဟောရန်ရုပ်ဖွဲ့ဒါတခုနော်မပြောပါတော့တဲ့အကြောင်းလေးပဲနောက်တစ်ခုကတော့ဘုန်းကြီးတို့ ဒီနေ့မှသူတို့စတန်အိမ်မှာရေကစားကြတယ်ရေကစားကြတဲ့အချိန်ကမှစင်တကောင်ကတတ်တုတ်တရလားဟုတ်လားအဲ့ဒီဂျာပန်ကြီးတခုလက်ဘိန်းလောက်ရှိတယ်လက်ဘိန်းလောက်ပမာဏရှိတဲ့ဂျာပန်ကြီးတခုကိုစတန်စင်မင်းကိုလာပြီးဆက်တက်တယ်အဲ့ဒီလိုဆက်တက်လိုက်တဲ့အချိန်ခါမှာလဲစတန်စင်မင်းကဒီဂျာပန်ကိုလှမ်းယူပြီးတော့ဝုံမုံလေးတွေကိုမဟာသုဘတာကိုဘောကိုချလိုက်တယ်ချပြီးတော့ဒီဂျာပန်ကို မဟာသုဘတာကိုလှမ်းပေးလိုက်တယ်သူ့တော့မပေးပဲမဟာသုဘတာကို ပေးတော့သူကမကျင်တာဘူးဘယ်နဲ့တော့ဒကာကြီးတွေဒကာကြီးတွေဟုတ်မလားဟုတ်လိမ့်မယ်ထင်တယ်နော်မကျင်တဲ့ဘူးမကျင်တဲ့အခါကျတော့ဒင်းသိရမယ်ဆိုပြီးရန်ကျုံးဖွဲ့တယ်အတာကတခုနော်ဘာဖြစ်လို့စတန်စင်မင်းကမဟာသုဘတာကိုပေးရလဲဆိုတော့အကြောင်းရှိပါတယ်နော်သူတို့က လေးလင်းခြင်းနဲ့ကဘာတသိမ့်မကပါရမီကုညီဖြစ်လာခဲ့တဲ့ပုံကိုယ်တွေဆုံစည်းတဲ့အခါကျတော့မေတ္တာဓာတ်ကတော့ဘယ်လိုမှမတူနိုင်ဘူး။ तू ကဆုလသုဘဓာတ်ကခုမှတွေ့တာ။ဟိုမှာလေးလင်းခြင်းနဲ့ကဘာတသိမ့်အနစ်နာခံပြီးနောက်ကနေပါရမီလိုက်ဖြည့်ပေးနေတာ။ဒါကြောင့်မဟာသုဘဓာတ်အပေါ်မှာတော့ပိုပြီးမေတ္တာရှိမယ်ဆိုတာဒါဓမ္မတာပဲ။မိဟောင်းဖြစ်နေတယ်။ဒါပေမဲ့ तू ကနားမလဲဘူး။အဲ့ဒီလိုညံညုတ်ဖွဲ့လိုက်တော့ဘာလုပ်တယ်လဲ။တင်းသီးတွေကို तू ကရှောက်ဖွေလိုက်တယ်။ ဒီနေ့လေးရှာဖွေပြီးတော့ပစ္စည်းကဘုဒ္ဓဘုရားရှင်ရဲ့ကိုသူကလှူဒန်းတယ်အဲ့လှူဒန်းတဲ့ဘွဲမှာသူကဆူတောင်းတယ်ဟိုဒီမှာပါလာပြီနော်အောက်မှာကြည့်စာမျက်နှာ344မန္တိဤသောသဝိတဝမတ္တရာဇကုလေနိဗ္ဗတိတဝသုဘတာနာမရာဇကိညာဟုတ်တဝဝယပတ္တဗာရဏတိရိညောအကမဟေတိဘောင်ပတ္တဝတတပိယမနာပ တံအတ္တနောရုစိန်ကာရတုံသမထဟုတ်တဝါတတ္တအာစိတ်ခိတဝါဧကံလုဒ္ဓကံပေတိတဝါဣမံဟထိဝိသပိတေနတန်လေနဝိဇာပိတဝါဇီဝိတခယံပါပိတဝါသဗ္ဗနရံသိဝိသေဇံတေယမကဒံတေဒါပြောတာပဲနော်သူကအစွဲ6ခုပြောတာမဟုတ်ဘူးရောင်ကြီးတော်6တဲ့ကွန်မြူနေတာသဗ္ဗနရသိရံသိဝိသေဇံတေယမကဒံတေအာဟာရပေတောသမထဟောမိ အောင်ပါကြည့်ရှင်မြတ်တို့ဖျားဤစဉ်ဘဝမှစွတည်ခဲ့သောမန္တရိမင်းမျိုး၌ဖြစ်ရပါလို့ဤဘာဖြစ်လို့လဲမန္တရိတိုင်းဆိုတာကတော့ခမန်းကြီးအဖြစ်ဘုန်းကြီးတို့ဝိသန္ဒရာမင်းကြီးတို့နောက်ဆုံးနေသွားတဲ့နေရာပါပဲနော်အဲ့ဒီနေရာကတော့အချောအလှတွေကသိပေါ်ပုံရတယ်နော်ဒါကြောင့်သူကအဲ့ဒီတိုင်းမှာလူဖြစ်ဖို့သူကဆူတောင်းတယ်ဘာဖြစ်လို့လဲ ယောဂတယောက်ကိုစိတ်သက်ဆွဲဆောင်နိုင်ဖို့ဆိုတာဥပရိတံပတ္တိရှိမှဆွဲဆောင်လို့ရတယ်အယုတ်ကခဆိုးဆိုးဆိုရင်တော့ယောက်ျားကနိုင်တော့မှာပဲဒါသိကြတယ်ဟုတ်တယ်မလားဥပရိတံပတ္တိကသိကောင်းနေပြီဆိုလို့ရှိရင်တော့ယောက်ျားကအဲအလိုလိုက်မှာပေါ့လေနော်ဒါပေမဲ့ဘုန်းကြီးအတိအကျတော့မသိဘူးနော်တချို့ကတော့ပစ္စည်းမဲ့တယ်အမျိုးသမီးကချမ်းသာပြီဆိုရင်တော့လွတ်ပြီးဟလားမဟုတ်ရုပ်တယ်နော်ကဲကောင်းပြီ အရှင်မြတ်တို့ဖျားဤစဉ်ဘဝမှာစွတ်တည်ခဲ့သောမတ္တမင်းမျိုး၌ဖြစ်ရပါလို့ဤဒါကတခုထိုမင်းမျိုး၌သူဗဒအမည်ရှိသောမင်းသမီးဖြစ်ရပါလို့ဤဒါကဆုတောင်းတခုအရွယ်ရောက်လာသောဗာရင်တိဘုရင်မင်းကြီးဤအကမဟေတိမိဖုရားကြီးအဖြစ်သို့ရောက်ရှိရပါလို့ဤဟောဘာဖြစ်လို့လဲဗာရဏတိဘုရင်ကဩဇာအာဏာကြီးမားတဲ့ဘုရင်တစ်ခုဖြစ်တယ်ဒါလည်းသူသိနေတယ်နောက်တစ်ခုဒါကြောင့်သူက ဗာရဏသီမင်းရဲ့ဘယင်ဘယင်ရဲ့အက္ကမဟေတိကြီးသူကဖြစ်ရှင်တဲ့မိဖုရားအကြီးဆုံးပေါ့နော်နောက်တစ်ခုထိုဗာရဏသီဘယင်မင်းဤချစ်မြတ်တို့ အသည့်မိဖုရားဖြစ်ရပါလို့ဤဟောအကွက်ကတော်တော်စင့်နေတယ်နော်ဒကမာကြီးတွေတောင်ဒီလောက်ဆူတောင်းတတ်မှာမဟုတ်ဘူးကဲထိုဗာရဏသီမင်းထိုဗာရဏသီဘယင်ကိုမိမိအလိုအကြိုက်တို့လိုက်ပါနိုင်အောင်ဆွဲဆောင်နိုင်စွမ်းရှိသူဖြစ်ရပါလို့ဤဟော ဒီလိုဆွဲဆောင်နိုင်ဖို့ဆိုတာကဥပရိတံပတ္တိပြည့်စုံမှရမှာဒါကိုသူကသဘောပေါက်နေတယ်နော်တော်တော်ကိုအချက်ကြကြဆူတောင်းထားတာနော်နောက်တစ်ခုထိုဘာရဏတိဘုရင်အားပြောကြ၍မုဆိုးတယောက်ကိုစေခိုင်း၍ဤဆဒံစင်မင်းကိုစိတ်လူများဖြင့်ပြခွင်းစေ၍အသက်ကုန်အောင်တတ်နိုင်ရပါလို့ဤဟောရှိကြည့်နော်နောက်တစ်ခုနံပါတ်9ရောင်ကြီးတော်60ကိုမြူစံပယ်လျက်ရှိသောစင်စွဲအစုံတို့ကို ဆောင်ယူစေခြင်းကစွန့်နိုင်သူဖြစ်ရပါလို့ဤဟုတ်ကဲဒီတောင်းတဲ့စုပြည့်နိုင်မလားလို့မေးစရာတော့ရှိတယ်နော်အဲ့ဒီမှာဘုန်းကြီးတို့ဟိုတနေ့ကပြောခဲ့တဲ့ဒက္ခိဏဝိပင်ကသုတ်တာနော်နည်းနည်းလေးနားကြည့်ပါယောသီလဝသီလဝန္တေတုဒရာတိဌာနာဓမေနလတ္တံသူပဒနာစေတောအဘိတတဟံကာမဖလ ဩလာရန်အဝေဒနာဝိပုလဖလန္တိပြုမိဒါကဘုရားဟောထားတာအင်္ဂဘနဲ့ကျင်လဲ၅ချက်နော်အလှပေးတဲ့ပုဂ္ဂိုလ်ကနံပါတ်1သီလရှိရမယ်နံပါတ်2တရားတော်နည်းလဖြင့်ရှားပွေရရှိတဲ့လှူပဲဝတ္ထုပစ္စည်းစုဖြစ်ရမယ်နံပါတ်3ကလှူဒန်းနေတဲ့အချိန်ခါမှာကြည်လင်တဲ့စိတ်ထားရှိရမယ်အလှူခံပုဂ္ဂိုလ်ဘက်ကမျောလင့်ချက်မထားရဘူးဘုန်းကြီးကတော့ချဲပေးနေတယ် ဟိုဘုန်းကြီးတို့ဗေဒင်ဟောနေတယ်အဲ့ဒီမျောလင်းခြင်းတဲ့လှူဒါန်မျိုးကတော့အကျိုးကြီးပါမလားမကြီးဘူးသူကစိတ်ထားတွေကကြည်လင်ဖြူစင်နေရမယ်နောက်တစ်ခုကံကံရဲ့အကျိုးကိုသက်ဝင်ယုံကြည်နေတဲ့တသိနာရတဲ့ကမ္မတက္ကရသမာဓိဉာဏ်ပြဋ္ဌာန်းနေတဲ့ယုံကြည်ချက်တရားတရားအပြည့်ဝရှိရမယ်ဒါအလှပေးတဲ့ပုဂ္ဂိုလ်ဘက်ကအလှကံပုဂ္ဂိုလ်တွေကလည်းသီလရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ခုဒီမှာပြည့်စုံကဗုဒ္ဓဘုရားငါရအလှကံပုဂ္ဂိုလ်ဘက်ကဘာမှပြောစရာမရှိတော့ဘူး သူတို့စတဲ့ဆင်းမဲ့ဥဆောင်နေတဲ့ဒီဆင်းလေးကသီလရှိကြပါတယ်သူမြတ်တဲ့မတတ်ကြပါဘူးเนาะသူတို့တင်းတိဝလန်နဲ့တောမှရှိနေတဲ့သိဝသိဖို့သိရတဲ့ဓာရီပဲသူတို့လိုက်စားနေကြတာဒါကြောင့်သူတို့ကသီလနဲ့ပြည့်စုံတဲ့ပုံကိုယ်တွေဖြစ်နေတယ်နောက်တစ်ခုအိဇတိဘိက္ခုဝေသီလဝတ္တောစေတောပဏိတိဝိသုဒ္ဓတာဟိုဘက်ကအင်္ဂုတ္တမဘုရားဟောထားပါတယ်နော် သီလရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ရဲ့တောင့်တချက်ဟူသမျှသည်သီလစင်ကြံနေတဲ့အတွက်ကြောင့်ပြည့်စည်ပြည့်စုံနိုင်ပါတယ်ဒါကဘုရားကဟောတယ်သူတောင်းတဲ့ဆုပြည့်နိုင်တယ်ဘာဖြစ်လို့လဲသူကသီလစင်ကြဲတဲ့ပုဂ္ဂိုလ်ဖြစ်တယ်လူပံဝတ္ထုကြည့်လိုက်တော့လေတရားတော်နိလန်ဖြစ်တော်တဲ့ကရှာဖွေရရှိတဲ့တတိဝလံဖြစ်တဲ့သိစင်ကြဲတယ်သူကကြည်လင်တဲ့စိတ်ထားလည်းရှိတယ်ဒါယုံကြည်ကြည်တရားတရားအပြည့်ဝနဲ့သူကလှူနေတာဒါကြောင့်သူ့မှာသူ့ဘက်ကလိုအပ်တဲ့အင်္ဂါတွေကပြည့်စုံတယ်အလှူခံပုဂ္ဂိုလ်တွေကလည်း အများစုကတော့ဘုရားရှင်တွေဟာနိရောဓသမဘခဏခဏဝင်စားကြပါတယ်ဒါပိစိကဗုဒ္ဓဘုရားရှင်တို့ရဲ့ဓမ္မတာပဲဒါကြောင့်အလူခံပုဂ္ဂိုလ်တွေကလည်းသိပြီးသီလစင်ကြယ်နေတယ်ဒီလိုအင်္ဂါ၅ချက်နဲ့ပြည့်စုံနေတဲ့အတွက်သူ့ရဲ့တောင်းတချက်တွေကအလုံးပြည့်စုံနိုင်ပါတယ်ဒါကိုသူကလည်းနားလည်ထားတယ်နားလည်တဲ့အတွက်အကွက်ကြကြသူကလည်းဆူတောင်းလိုက်တာနော်အဲဒီတော့ဒီနေရာမှာကြီးအဝိဇ္ဇာကပါလဲအထက်မှာစွမ်းအားအမျိုးမျိုးနဲ့ပြည့်စုံတဲ့သုဘတာအမည်ရှိတဲ့မိဖုရားကြီးလို့အတိမှားနေတဲ့သဘောကအဝိဇ္ဇာတဏှာက ယင်းမိဖုရားဘွားကိုတွေ့တာတတ်မဲ့နေတဲ့သဘောဥပါဒံကယင်းမိဖုရားဘွားတို့စိတ်ကရောက်ဆွနေခြင်းသဘောသင်္ခါရကပြိစေကဗုဒ္ဓဘုရားရှင်တို့အားတည်တည်စွာလှူဒန်းခြင်းဟူသောကုသိုလ်သင်္ခါရအုပ်စုကံကတော့ယင်းကုသိုလ်သင်္ခါရအုပ်စုကမ္မတတိအကြောင်းငါကိုစုံသွားပြီစုံသွားရင်ဘယ်လို့မှဖြစ်သိမ်းလို့မရတော့ဒီကံကိုအရိယမေတ္တိဟူသောဝိညာဉ်နဲ့ကင်းပြီးဘယ်လို့မှပန်နှုတ်လို့မရဘူးမနှုတ်လို့မရတော့ဘာဖြစ်လဲ အဲ့ဒီဆင်ဘွားကနေကွယ်လွန်သွားပြီကွယ်လွန်သွားတဲ့အခါသူ့ဆူတောင်းတဲ့အတိုင်းမန္တရမင်းမှာမန္တရမင်းမျိုးမှာသွားပြီးမင်းသမီးဖြစ်တယ်အချိန်တန်အရွယ်ရောက်တော့ဗာရဏသီမင်းရဲ့မိဖုရားကောင်းကြီးတစ်ခုဖြစ်ပါတယ်နော်ဒီတော့ဗာရဏသီမင်းရဲ့မိဖုရားကောင်းအကြီးဆုံးဖြစ်နေတဲ့အချိန်ခါမှာဒီလောက်ဆိုရင်လဲဒေါ်လောက်ပြီမဟုတ်လားဟမ်တော်တယ်မှာရှိတဲ့တိရစ္ဆာန်တကောင်အပေါ်မှာထားရှိခဲ့တဲ့ရံညိုးလေးတွေကိုပယ်ဖြောက်လိုက်ဖို့မကောင်းဘူးလား မပယ်ဖြောင်းနိုင်ဘူးဘာဖြစ်လို့လဲဘုန်းကြီးတို့ဒီဥစ္စာကံဘိတ်မှာအထသာလိနီမှာသူကမီးများတော့မီးနိုင်ရေများတော့ရေနိုင်ဆိုတဲ့ဥဒ္ဒရကိတနာကထာဆိုတာရှိပါတယ်အဲ့ဒီမှာအာကောင်းနေတဲ့ဗျာမာဒဒေါသတရားကိုအာနွဲ့နေတဲ့အာဒေါသမေတ္တာဓာတ်ကဘယ်လိုမှအနိုင်မယူနိုင်ဘူးကံကိုထူထောင်စဉ်အချိန်ခါမှာ ဆိုက်တန်စင်မင်းကိုဖြည့်ဆည်းလိုတဲ့ဗျာပါရဒေါသကသိအရှိန်ဝအကောင်းနေတယ်ဆိုက်တန်စင်မင်းအပေါ်မှာထားရှိတဲ့အာဒေါသမေတ္တာဓာတ်ကအပြော့နေတယ်အပြော့နေတဲ့ဒီမေတ္တာတရားကအကောင်းမောင်းတန်နေတဲ့ဒီဗျာပါရတရားဖြည့်ဆည်းလိုတဲ့စိတ်ထားကိုအနိုင်ယူဖို့ရမစွမ်းနိုင်ဖြစ်နေပြီတဲ့စိတ်ကမကျင်တတ်ဘူးဒီတော့မလောက်အောင်ကြေကိုမကျင်တတ်ဘူးဒင်းကိုကလစမကြေရတယ်မကျင်တတ်ဘူးဟောသူကဒီစိတ်ထားလေးနော်သိချဖို့ကောင်းတယ်နော်ဒါကံကိုထူထောင်လိုက်တာ အဲ့ဒီလိုထူထောင်လိုက်တဲ့အခါကျတော့မိဖုရားဘုရားရောက်တော့ဘာလုပ်လဲသူကအကွက်ကြကြဆူတောင်းထားတာကရှင်မင်းကိုသူအလိုကြိုက်ကိုလိုက်ပါနိုင်အောင်ဆွဲဆောင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ရပါလိမ့်လာရဲ့သွားအကုန်လုံးလို့ရတယ်ဘာဖြစ်လို့လဲသူကံကအကျိုးပေးနေတာဒီမှာလည်းဘာချင်းဘာမလားမသိပါဘူးဒကမာကြီးတွေနိုင်တဲ့ဒကာကြီးတွေဟုတ်တယ်မလားဒကမာကြီးတွေခိုင်းနေတဲ့အကုန်လုံးရတာပဲเนาะအဲ့ဒီတော့အဲ့ဒီလိုသူကကံကိုထူထောင်ထားတဲ့အခါကျတော့ ရှင်မင်းကသူကကဲမိုးဆိုးတွေတိုင်းပြည်မှာရှိတဲ့မိုးဆိုးတွေအကုန်လုံးဆင့်ခေါ်လိုက်နန်းတော်ခေါ်လိုက်တာပဲဒါရှင်မင်းကတခွန်းပဲပြောရတယ်အကုန်ခေါ်လိုက်ပြီခေါ်လိုက်တော့ပြဿနာကဘာဖြစ်လဲဆိုတော့ပါရမီဖြစ်ပဲဟောမေဟောင်းကြီးဖြစ်တဲ့အရှင်သေဝရအလောင်းသောတို့ထုံမိုးဆိုးကရှေ့ရန်ကပါလာတယ်တကုံပတ်ရှိတဲ့အိတ်ကိုချမ်းချမ်းညှက်သွားလို့ရတယ်အဲ့ဒီတကုံပတ်ကဘယ်လောက်ရှိသလဲလို့ဘုန်းကြီးကနည်းနည်းလေးသုတေသနာပြုပြီးမေးကြည့်လိုက်တော့အနည်းဆုံး3တင်းလောက်ဝင်တဲ့ဆန်ထက်တဲ့အိတ်ပဲ အဲ့ဒီအိတ်ကိုချမ်းချမ်းညှပ်ပြီးအသာလေးသွားနေတယ်သူအမတန်ကြီးတယ်ထွန်းလဲထွားချင်တယ်ထွားချင်တော့အခါကျတော့ဒီမုတ်ဆိုးတွေကိုအချင်းချင်းအကဲခတ်ပြီးရွေးချယ်လိုက်တော့အဲ့ရှင်တေဝရအလောင်းတော်တို့ထုံမုတ်ဆိုးကိုပဲရွေးချယ်လိုက်တယ်ရွေးချယ်ပြီးတော့ဆင်လွတ်လိုက်တော့သူကလည်းဝမ်းမြောက်ဝမ်းသာပဲသူ့ရဲ့ပါရမီဖြစ်ပဲမိဟောင်းပဲဘုရားလောင်းကိုသူသားရတော့မယ်ဆိုတော့သူ့စိတ်ထဲမှာအမတန်ကျဉ်းနေတယ်ခိုင်းတဲ့အတိုင်းသွားလိုက်တယ်ဒါပြီးရင်သွားတဲ့အခါမှာသူကမှားထားတယ် ခီးဘယ်လိုသွားရမလဲဆိုတဲ့ခီးလမ်းညွှန်မြေပုံတွေကိုကြကြရဏရေးဆွဲပေးလိုက်တယ်နောက်တစ်ခုသူမှားလိုက်တာကစရံစင်မင်းကတကူအနိလင်းကြည့်တော့အကယ်၍မြတ်တင့်ကိုရံမူခဲ့ရင်ခုခံကာကွယ်ဖို့ရန်အတွက်လက်နက်ကမရှိဘူးအဲဒါကြောင့်ဖန်ဝါရီစွန့်နေတဲ့ဝတ်တန်ကတစုံကိုတော့ယူသွားပါစရံစင်မင်းကိုစေလူမြဖြင့်ပြစ်ခွင်းတဲ့အချိန်ခါမှာဒီ ဘာဝါကြီးစွန့်တဲ့ဝဒငန်းကိုဆင်မြန်းထားပါအကဲစရံဆင်မြန်းကတင့်ကိုရံမူခဲ့မယ်ဆိုရင်ဘာဝါကြီးစွန့်တဲ့ဝဒငန်းကိုမြင်တဲ့စရံဆင်မြန်းနောက်ဆုတ်သွားလိမ့်မယ်ဟာဒါ तू ကသိနေကြ तू तू तू ဟိုမှာနေခဲ့တော့ तू သိနေတယ်ဒါဘာလုပ်မယ်ဆိုတာအဲ့ဒီလိုပြောလိုက်တော့ဒီဖန်ကြီးစွန့်တဲ့ဝဒငန်းတစ်စုံနဲ့ယူသွားပါတယ်ယူသွားပြီးဟိုကြတော့ရောက်ပြီပဲဆိုကြပါစို့နော်လေ့လာလိုက်တဲ့အခါစရံဆင်မြန်းဘယ်ကနေဘယ်ကိုသွားတယ်ဆိုတဲ့လမ်းတွေလိုက်လေ့လာလိုက်တော့သိပြီ သိတော့နခုလတဏှာကနေစောင့်ပြီးကျင်းတုလိုက်တယ်ကျင်းတုပြီးတော့ကျင်းပေါ်မှာသစ်သားတွေအုပ်ပြီးတော့မြေဖုတ်လိုက်တယ်အောက်ကနေပြီးတော့ချောင်းနေတယ်စာရစင်မင်းလည်းလာရောအဲဆေလူမြနဲ့ခွင်းလိုက်တယ်ခွင်းလိုက်တော့စာရစင်မင်းကလိုက်ကြည့်လိုက်တော့သူ့တွေ့တော့ဖန်ဝါကြီးစွန်းတဲ့ဝတ္တငါတွေ့ထားတဲ့နောက်ဆုတ်လိုက်ပါတယ်အကျိုးကြောင့်မေးတယ်မေးလိုက်တဲ့အချိန်ကကျတော့မှမင်းမင်းကြီးကသူ့ဘာသာရဲ့ခိုင်းစီတဲ့အရာယခုလိုအစွဲတော့အစုံကိုဖြတ်ယူဖို့ရန်အတွက် စရံစင်မင်းကိုစေလူများဖြင့်လည်းတတ်ဖို့ရအတွက်လာခဲ့ခြင်းဖြစ်ပါတယ်ဆိုပြီးရှင်းပြလိုက်တော့ကဲကဲကဲဒီလိုဆိုရင်တော့မင်းငါဆွဲတော့အစုံကိုဖြတ်ပြီးတော့သူကမမီးဘူးသူရတဲ့ဘလောက်မြင့်နေတယ်ဆိုတာကြည့်တော့နော်ကဲမင်းမမီးလို့မဖြတ်နိုင်ဘူးဆိုလို့ရှိရင်တော့ငါပေးမင်းလှငါပေးဆိုပြီးတော့သူ့လှယူပြီးတော့စရံစင်မင်းနှမောင်းတဲ့သူ့အစွန်းနှစုံကိုဖြတ်ပေးလိုက်ဖြတ်ပြီးတော့ကဲမမင်းကြီးမှသူ့ဘက်တည်းလက်ထက်ကိုမင်းကြကြနေလားထည့်လိုက်ပါဆိုပြီးတော့မှားလိုက်တယ်စဉ်းစားကြည့်တာနော်ဘလောက်ဝင်တဲ့ဖို့ကောင်းလဲ ပြောပြီးမကြခင်ပဲစေလူမြတ်ရဲ့တန်ကျက်ကြောင့်ကွယ်လွန်သွားခဲ့တယ်။ကွယ်လွန်သွားလိုက်တဲ့အချိန်ကကြတော့ဘန်းတို့တော်မိုးစုပ်ကဆွဲတော်အစုံတွေကိုယူပြီးတော့သွားပြီးသွားလိုက်တဲ့အချိန်ကကြတော့နန်းတော်ရောက်တော့မင်းကြီးမထံသွားပြီးဆွဲတော်အစုံကိုဆက်တတ်တယ်။ရောင်ကြီးတော်60ကွန်မြူစံပယ်နေတဲ့ဒီဆွဲတော်အစုံကိုပေါ်ပေါ်တင်ပြီးတော့သူမှဖြစ်တယ်။ဟိုမှာကြည့်။ဟိုဘက်ကစာမျက်နှာ340နဲ့ငါမှာနော်။ဧဝရူပံသောဘကပတ္တံဝရဏဝိလပိတိနသံလေန ဇိတေခယံပပိတဝါဣမေထံတေစိဉ္စိတဝါသောနုတရောအာဂတောတိမဟာတတံအနုတရံတိသောကဥပ္ပါတိတဝါအဓိဝါသေတုံနာတခိအထတတထေဝဟရယံဖလိတံဓိဝတမေဝကာလမဂတိနော်ဘာပြောလဲအောက်ကြည့်နော်သောနုတို့မိုးဆိုးကရောင်ကြီးတော်၆သွယ်တို့ဖြင့်ဆန်းကျယ်လျက်ရှိနေသောစင်စွယ်တို့ကိုဆက်တလာသောအခါမေမင်းကြီးမှသူပ္ပဒါကယင်းစင်စွယ်တို့ကိုပုံပေါ်၌တင်လျက် ဘဝဟုံးကချစ်မြတ်တို့ခဲ့အပ်သောအေရှင်ယောက်ျား၏အဆွေတို့ကိုကြည့်လျက်ဤကဲ့သို့သောတင့်တယ်ခြင်းအထွတ်ထိပ်သို့ရောက်ရှိနေသောဆင်မင်းကိုစေလူများဖြင့်ခွင့်၍အသက်ကုန်ခြင်းသို့ရောက်စေလျက်ဤစင်စွယ်တို့ကိုဖြတ်တော်၍သောတို့ထုံမူဆိုးကယူဆောင်လာခဲ့ပေပကောဟုဖရာအလောင်းတော်၏ဂုဏ်တော်ကျေးဇူးတော်တို့ကိုအစဉ်လျောက်၍ဆင်ញင်အောင်မေစဉ်မေမင်းကြီးမဤတန်တန်၌သောကတရားသည်ထင်ရှားဖြစ်ပေါ်လာခဲ့၏ သီးခံခြင်းကမစွမ်းနိုင်ဖြစ်ခဲ့ထိုအခါထိုနေရာ၌ပင်လျင်ထိုမမင်းကြီးမဤနှလုံးသည်ကွဲခြားလေပြီထိုသူဘဒ္ဒသည်ထိုနေ့မှာပဲသူပဲဝင်ကြရလေသည်ဘယ်နဲ့တော့ကောင်းလားအဲ့ဒါပဲဒီကကြီးတွေဒီမကြီးတွေဘဝတစ်ခုခဏတွေးကြတာနာဒီလိုရံညိုးတွေကတော့မကောင်းဘူးအေးအေးဆေးဆေးနဲ့ငါနိဗ္ဗာန်ပဲသွားမယ်ဆိုပြီးအေးဆေးခွဲတာကမကောင်းဘူးလားသိကောင်းတယ်ဟုတ်တယ်မလားကဲ အဝိဇ္ဇာတနာဥပါဒံဖြစ်ပုံကိုဒီလောက်တော့သဘောကျပြီးထင်ပါတယ်နော်နှစ်ဖန်ညာကြမှာဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်သိသိရမယ်ဆိုတဲ့အပိုင်းကိုဆက်လက်ပြီးဟောပါမယ်ကဲမေ့ကျင်နေရှင်လည်းမေ့တော့မေ့ကြပါ တရားပွဲမှာဘာဆက်ဖြစ်သွားလဲဘုရားတရားဟောတဲ့ချိန်မှာငိုတဲ့ချိန်မှာအဲ့ဒါဘာရုပ်သက်သက်နဲ့ဘာဆက်ဖြစ်သွားလဲဇလမပြီးသေးဘူးဗျာအဲ့ဒီဆရာစမင်းဇတ်တော်ကိုဟောပေးတယ်လေဟောမှာဘုရားဟောတော့သူထပ်ပြန်ပြီးဆင်ခြင်လိုက်တဲ့ချိန်ဟုတ်ပြီပြီးတော့သူ့ဘာသူဆင်ခြင်တော့မှသူငိုတယ်ဒီဘိက္ခုနီမှာငိုတော့ပြိတ္တတွေကနည်းနည်းရုပ်သက်သက်တော့ဖြစ်သွားပုံရတယ် အဲ့ဒီခါမှာပရိသတ်ကိုညင်အောင်ထားပြီးတော့သူဘာကြောင့်ငိုတယ်ဆိုတာကိုဘုရားရှင်ကရှင်းပြတဲ့အနေနဲ့ဒီဆရံစမင်းဇတ်တော်ကိုဟောပြတာပါဆရံစမင်းသေးသွားပြီလေနောက်ထပ်ဘာလို့အောင်မလဲတကယ်လို့အဲ့ဒါဖြစ်သွားလို့ရှိရင်တဲ့အရိယာမဲ့ဖြစ်မှာပဲပြန်နှုတ်လို့ရတယ် ရပါတယ်ဆူတောင်းအရိယာမဲ့ဖြစ်သွားရင်တော့ပြန်နှုတ်လို့ရတယ်သူကဆိုလိုတာကအရိယာမဲ့ညာသောတပတိမဲ့ညာဘုံညာလောက်ရောက်ပြီဆိုရင်ဒီလိုအပေကိုရောက်စေနိုင်တဲ့ကံတွေအလုံးကုန်သွားပါတယ်အဲဒီတော့အပေရောက်စေနိုင်တဲ့ကံတွေသူဘာမှမလွန်ကျူးဘူးသို့တော်တခုရှိတာကဘိုးဒီလို့ခေါ်တဲ့ဒီပရိသန္တိနဲ့သုတိချမှာအကျိုးပေးတတ်တဲ့ကံတွေရှိတယ်ဒါကတော့အပါယဂမနိယကံမဟုတ်တဲ့ကံတွေပဲအဲ့ဒီကံကတော့နည်းနည်းပါးပါးကျန်တယ် အဲ့ဒီကံရဲ့အကျိုးကိုတော့ရှင်မမောကလန်တို့လိုခံစားရမယ့်သဘောတော့ရှိတယ်ဒါပစ္စုပန်မှာနောက်တက်သိပြီးတဲ့နောက်ငရဲရောက်ဖို့ပယ်လေးပုံရောက်ဖို့ဒီအကြောင်းတွေကတော့မရှိတော့ဘူးအရှင်ရတပည့်တော်လည်းဝေးခြင်းလားဟိုတချို့ဆရာတော်တွေဟိုဖျားစုပန်มาတယ်ဖျားပြီးတော့နောက်စိတ်တောင်းသွားပြီးတော့စွန့်လွတ်တာမျိုးတွေရှိပါတယ်ဖျား အဲ့ခါကျတော့အခုဖျားစုတော့ဖျားစုပန်လိုက်အာနာဆွန့်လွတ်လိုက်အဲ့လိုခါမျိုးမှာကံကဘယ်လိုဖြစ်ပါလဲဗျာသူကနိယတဗျာတိဆိုတာရှိပါတယ်နော်နိယတဗျာတိဆိုတာကအခုသူ့မိသားရှင်သိကိုဒီပင်္ဂရာဖျားရှင်ကနောင်လေးသိခြင်းနဲ့ကဘာတသိမ့်ကြရင်ဂေါရမအမည်ရှိတဲ့ဖျားဖြစ်မယ်ဆိုပြီးဒီလိုပြောကြတာကိုဗျာတိခေါ်တယ်နော်အဲ့ဒီနိယတဗျာတိရပြီးတဲ့ပုံကိုယ်ကြီးကတော့ပြောင်းလို့မရအောင်နိယတဗျာတိမရသေးရင်ပြောင်းနိုင်ပါတယ်ပြောင်းရင်လည်းဒီကံတွေက မဉ္ဇဉ်ဖုန်ဉ္ဇဉ်ရဖို့ရအထောက်ကူပေးပါတယ်ဘာမှမဖြစ်ပါဘူးရှင်ဗျာခုနမေးရှိခဲ့တဲ့ဒီသူဘရာအလောင်းကသူဘရာအလောင်းကသူ့ဘနောက်ဘဝတွေကိုသူပြန်ပြီးတော့ကြည့်တဲ့အခါမှာဆက်ဆက်ဆက်ပြီးတော့ကြည့်လို့ရတယ်အခြေအနေမြင်ပါတယ်ဗျာမြင်တဲ့အခါကျတော့သူ မှာဝိပဿနာဉာဏ်ရှိပြီလို့လည်းတပည့်တော်တို့သိရပါတယ်အဲ့တော့ဘလို့အဆင့်လောက်မှာဒီလိုနောက်ဘဝကိုတပည့်တော်တို့ကြည့်လို့ရပါလဲဗျာအဲ့ဒီဇာတိတရဉာဏ်ကတော့သူတို့ရဲ့ပါရမီပေါ်မူတည်တာပါပဲဒီဇာတိတရဉာဏ်ရတဲ့ပုဂ္ဂိုလ်တွေကတော့ဘုန်းကြီးလည်းသိချာမသိဘူးဘယ်လိုကံနေထူတော်မှဆိုတော့အတိအကျတော့မသိပါဘူးသို့တော့ဘဝချင်းနိကရင်တော့တချို့သိတတ်ပါတယ်ဘဝချင်းနိကထာတွေလည်းရှိပါတယ်နိကတင်ဆိုတာက အတိတ်လူဘဝနဲ့ပိစုံဘဝလူဘဝဟာကြားထဲမှာဘဝမချဘူးဆိုရင်တော့ပြန်တော့အဖြစ်ပြန်ပြီးအမှတ်ရပါတယ်။အတိတ်လူဘဝနဲ့ပိစုံဘဝလူဘဝကကြားထဲမှာတခြားဘဝတွေခြားနေတယ်ဆိုရင်တော့အဲ့ဒါကတော့နည်းနည်းခက်ခဲတယ်။ခက်ခဲတဲ့ပုံစံတွေအတွက်ကတော့အခုလိုဝိပဿနာတကယ်ရှုလိုက်ရင်ဝိပဿနာဉာဏ်နဲ့အတိတ်ကိုလှမ်းရှုလိုက်ရင်လည်းရှုလို့ရပါတယ်။ဒီဝိပဿနာဉာဏ်တွေကအကြိခိုင်ခန့်တဲ့အဆင့်ရောက်သွားလို့ခိုင်ခန့်တဲ့အဆင့်ဆိုတာကတော့အရိယာမေညာဘုံညာနိဗ္ဗာန်ပြုနိုင်တဲ့အဆင့်ရောက်လို့ ထိုပုဂ္ဂိုလ်ကဒီအဘိညာဉ်ကိုလေ့လာခြင်းနဲ့ဆိုရင်တော့တချို့လဲလေ့လာလို့ရတဲ့ပုဂ္ဂိုလ်တွေရှိပါတယ်အဲဒီခါမှာကတော့ဘဝပေါင်းများစွာတော့လဲလှမ်းကြည့်မြင်နိုင်တဲ့သဘောရှိတယ်ဒါပေမဲ့လို့တကယ်မြင်လိုက်တဲ့ခါကျတော့လဲနောက်ဆုံးသူတို့မကြည့်ကျင်တော့ဘူးဘာဖြစ်လို့လဲမကောင်းတာတွေကများပြီးအကောင်းကခဏနဲ့ပဲများတော့အဖြစ်တွေ့တတ်ပါတယ်ဒီဘုန်းကြီးတို့ခုဒီအများစုကတော့မကောင်းတာတွေကတော်တော်များများတွေ့နေရတော့လေဒီဘဝတွေထိုင်ကြည့်နေရတော့အချိန်ဖြုံးတာလို့ဖြစ်နေတယ်အဲဒါကြောင့်တချို့တွေလည်းသိပ်ဆက်ပြီးအမထုတ်ချင်ကြတော့ တချို့ကပြောတော့အဲ့ဒါဆူတောင်းလို့ရှင်လည်းရတယ်လို့ပြောတယ်ဆူတောင်းပြီးခုနကပြောသလိုပေါ့အကြောင်းကြီးရတယ်ဆူတောင်းရုံတက်တက်ကမရဘူးပေါ့သူကလက်ဆောင်လေးတစ်ခုခုတော့ပါမှာသူကသင်္ခါရကံကိုထူထောင်ရမယ်ဒီသင်္ခါရကံကအစင်းမြင့်မှရတယ်ကိုယ်ကလည်းသီလစင်ကြရမယ်အဲ့ဒါသင်္ခါရကံမပါဘဲနဲ့သုတ္တတပဲတောင်းလို့တော့မရဘူးပေါ့အဲ့ဒါကတော့ तू ကကေရာတိကံပဇတိဆိုတာဟုတ်တယ်မလား ပညာကလွန်ပြီးတရားကအားနေတယ်ဆိုလိုတာကကုသိုလ်ဆိုတာစိတ်ထဲကဖြစ်ရင်လည်းကုသိုလ်ပဲစိတ်ထဲကနေလှူနေရင်လည်းဒါကုသိုလ်ဖြစ်တာပဲဆိုပြီးတော့တကယ်မလှူအဲ့ဒီလိုပုဂ္ဂိုလ်ကြတော့တရားဟောတရားကမွဲပြီးတော့ပညာကလွန်တဲ့အတွက်ကေရာတိကံပဇတိကောက်ကျစ်စင်းတဲ့ဘက်ကိုရိုင်သွက်တတ်တယ်တချို့ကြတော့ပညာကလွန်တဲ့တရားကမလိုက်ပြန်ဘူး ပညာကလွန်ပြီးသရမလိုက်တဲ့ပုဂ္ဂိုလ်ကြတော့လေဒီတိုင်းကေရတိကံပစတိနောက်တချို့ကသရကလွန်တယ်ပညာကမလိုက်နိုင်ဘူးမလိုက်နိုင်တဲ့အချိန်ကကျတော့ဘာဖြစ်လဲမုဒ္ဒပတနာအဓိပ္ပာယ်မရှိတဲ့လုပ်ငန်းတွေကိုသွားကြီးညိုနေတတ်တယ်ဘုန်းကြီးရှင်ကုံဘုရားပေါ်တက်လိုက်တော့အဲ့ဒီမှာဘိုးမင်းကောင်ရုပ်ထုရှိတယ်တခါတယောက်ကအဲ့ဘိုးမင်းကောင်ရုပ်ထုကိုရှ िख ုတ်လိုက်တော့ဘုန်းကြီးလည်းရက်ကြည့်နေတယ်သူဘာလုပ်မလဲ ရှစ်ခွန်းဝင်မကဘူးဘုံမင်းကောင်ရဲ့လက်ထက်စိကလက်သွားထည့်တယ်အဲ့ဒါဘုံမင်းကောင်စိကလက်ကြိုက်လို့တော့မပြောတတ်ဘူးနော်မုဒ္ဒပဒနာပေါ့အလားတူပဲဘုန်းကြီးတို့ဗမာနိုင်ငံမှာမင်းကြီးမင်္ဂလေးကိုကိုကြတယ်ကြည့်ပါလားအဲ့ဒီမင်းကြီးမင်္ဂလေးကဘာတွေလုပ်နေလဲနော်နည်းနည်းလေးစဉ်းစားကြည့်သူတို့ပြောတဲ့အတိုင်းဒီမင်းကြီးမင်္ဂလေးကိုကိုးကွယ်အောင်လုပ်နေတဲ့ပုဂ္ဂိုလ်တွေကနတ်ကတော်တွေပဲအဲ့နတ်ကတော်တွေကဘယ်လိုတွေလဲ ဟမ်အဲအချောက်တွေပဲအဲ့ဒီအချောက်တွေကလူလောကမှာယောက်ျားကလည်းသုံးမရလို့မသုံးဘူးအမျိုးသမီးကလည်းသုံးမရလို့မသုံးဘူးလူလောကမှာလူသားအချင်းချင်းတော့ဘလို့မှမသုံးတဲ့ဒီအချောက်ကောင်မှချစ်ပါတယ်ကြိုက်ပါတယ်ဆိုတဲ့ဒီနတ်ကိုသွားပြီးကိုယ်ကနေကိုယ်စိတ်ကဘယ်ရောက်နေလဲပြန်စဉ်းစားကြည့်ဒါဗုဒ္ဓပဒနာအတိပ္ပယ်မရှိတဲ့အလုပ်တွေမှာသွားပြီးယုံကြည်နေတယ်နောက်တစ်ခုဘုန်းကြီးပြောလဲဆိုတဲ့ဆက်တော့ပြောလိုက်အောင် န်းကြီးတို့ကဘေဒင်ဆိုကြစို့နော်အားလုံးကြားဖို့ကြပါလိမ့်မယ်ဒီဝေဒကျမ်းတွေကဘုရားရှင်မပွင့်ထွန်းခင်တည်းကအိန္ဒိယမှာရှိခဲ့တာပါနော်ဘုရားရှင်ပွင့်လာတာနှစ်ပေါင်း2500ကျော်ပဲရှိပါသေးတယ်သူက2500ကျော်ဟိုဘက်နှစ်ပေါင်း3000မကဘူးဒါဒီဝေဒကျမ်းတွေအိန္ဒိယမှာရှိခဲ့တာအဲ့ဒီဝေဒကျမ်းကိုကြည်ထင်နေတဲ့ယသိတွေကဘုန်းကြီးတို့စာရဖို့ဘုရားရှင်ကတခါတလေပုံသားတွေနဲ့ ဆွေးနွေးတဲ့အခါမှာဒီမေကုံမေးပါတယ်သင်ဝေဒကြမ်းမှာလာတဲ့အစုံမေးနေရမှန်ကန်ပါတယ်လို့သင်ကိုယ်နဲ့ထူးသောဉာဏ်ဖြင့်သိပါသလားလို့မေးတယ်တပည့်တော်တော့မသိပါဘူးငါသင်မသိဘူးဆိုလို့ရှိရင်သင်ရဲ့ဆရာကကောသိသလားသင်ကိုဝေဒကြမ်းတွေသင်ပေးတဲ့ဆရာကကောဒီဝေဒကြမ်းရဲ့အစုံမေးနေဟာသူကိုယ်နဲ့ထူးသောဉာဏ်ဖြင့်ထွင်းဖောက်သိမြင်ပြီးမှပို့ချပေးပါတယ်လို့ဝန်ခံသလားဒီလိုလဲဝန်မခံပါဘူးကဲကောင်းပြီသင်ဆရာကဝန်မခံရင်သင်ဆရာရဲ့ဆရာကကောဝန်ခံသလား ဝမခံဘူးသင်ဆရာဆရာဆရာဆရာ80လောက်အထိမေ့ကြည့်တယ်ဝမခံပါဘူးဒီလိုဆိုရင်ရှေ့ကလူကလည်းမမြင်ဘူးနောက်ကလူကလည်းမမြင်ဘူးနောက်ကလူကလည်းမမြင်ဘူးဆိုတော့အကန့်နေတန်းထတာနဲ့မတူဘူးလားဆိုပြီးဘုရားကဒီလိုအမိန့်ရှိဘူးတဲ့အဲ့တော့ဘုန်းကြီးဒီနေရာမှာထပ်ပြီးပြောကျင်တဲ့အချက်ကလေးကအဲ့ဒီဝေရကျမ်းကိုတည်ထွင်တဲ့ယသိတွေဟာနှစ်ပေါင်း3000ခုဘက်ကပါနော်နှစ်ပေါင်းဘယ်လောက်ဆိုတော့အတိအကျမပြောနိုင်ဘူးအဲ့ဒီတို့ဝေရကျမ်းမှာပြောနေတဲ့ ဝိတက်ကရိကိုတီးလိုက်နော်ခုနှစ်ခုနဲ့စားရှစ်ခုနဲ့စားဘာကျွေးရင်ဘာဖြစ်မယ်အဲ့ဒီတက်ကရိကဒီနေ့ဗမာနိုင်ငံမှာသုံးနေတဲ့တက်ကရိဟုတ်သလားဟုတ်တယ်နှစ်ပေါင်း3000ကျော်ဟိုဘက်ကပဲခုခုတက်ကရိကဘယ်လောက်ရှိလဲ1300 97လားဟမ် အဲ့တော့1381ပဲရှိသေးတယ်သူတို့ကဟိုဘက်ကနှစ်ပေါင်း3000ကျော်ဟိုဘက်ကဒီနေ့ဗမာနိုင်ငံမှာသုံးနေတဲ့တက္ကရာကိုဒီနေ့တော့ခုနှစ်ခုနဲ့စရှစ်ခုနဲ့စဘာကျွင်းဘာဖြစ်မဲ့သူတို့ကဒီလိုပြောတာဟုတ်လားဟုတ်လားဒါမုဒ္ဒပဒနာသူကသရကလွန်ခဲ့ပြီးတော့ပညာကနှုတ်နေရင်လေမုဒ္ဒပဒနာအဓိပ္ပာယ်မရှိတဲ့ဟာတွေကိုတွတ်တော့ပြီးကြီးညိုကြတယ်ဒါစဉ်းစားကြနော်ဒါတရဏဂုံပျက်စီးနိုင်တယ်ဘုန်းကြီးတို့အင်္ဂလိပ်လက်ထက်ကနာမည်ကျော်ဖြစ်တဲ့ဆရာဒိသဝန္တကိုသူက ထူးဆန်းတဲ့စကားလေးတစ်ခုကြီးညာခဲ့တယ်။ဘာကြီးညာလဲ။သူကယဟန်ဖြစ်တာဟာတဲ့။ငါးဝါကြမှာသူယဟန်ဖြစ်ပါတယ်တဲ့။ဘာဖြစ်လို့လဲ။ငငယ်ကဘာကြီးဘုန်းကြီးသင်ပေးလိုက်တဲ့ဗေဒင်လေးကငါးဝါကြမှာကြွတ်သွားတယ်။ငါးဝါမရောက်ခင်တော့အဲ့ဗေဒင်အစွဲလေးကရှင့်နေတယ်။ဘာဖြစ်လို့လဲ။ကရဏဂုံ၃ပါးကိုတကယ်ယုံကြည်မှယဟန်ဖြစ်တာ။တရဏဂုံသုံးပါးကိုမယုံကြည်ဘဲနဲ့အဲ့ဒီဝေဒာကျမ်းတွေကိုသွားယုံကြည်ကိုးစားနေတဲ့ပုဂ္ဂိုလ်ကယဟန်ကိုမဟုတ် ဒါကအဲ့ဒါကြောင့်သူကသူငါးဝါကြမှာပဲဘာကြီးဘုန်းကြီးသင်ပေးလိုက်တဲ့ဘေရင်အစွဲကပြုတ်သွားတယ်ငါးဝါမပြည့်ခင်တော့အဲ့ဒီဘေရင်အစွဲရှိနေတဲ့သူအတွက်ယဟန်မဟုတ်ပါဘူးဆိုပြီးသူဝန်ခံသွားတယ်အဲ့ဒါတိတ်ကြောက်ဖို့ကောင်းတယ်နော်နည်းနည်းသတိထားနည်းနည်းစဉ်းစားတတ်ဖို့လိုတယ်မုဒ္ဒပဒနာဘာမှအတိတ်ပဲမရှိတဲ့ဟာတွေသွားပြီးယုံကြည်တယ်အဲ့ဒါသူရေရာရိုက်လို့ရရင်သူ့ကိုယ်သူရှင်မြင်ဖြစ်အောင်သူလုပ်ပါတော့လား သဘောပြောပဲသူကသူသူတစ်သေးဖြစ်အောင် လုပ်ပါတော့လားအာသူများကတော့သူလုပ်သူသူကသူတော့လုပ်လို့မရဘူးသူများတော့လုပ်ပေးလို့ရတယ်ဒါအဓိပ္ပာယ်မရှိတဲ့အလုပ်တွေဒါကြောင့်မုဒ္ဒပတနာဘာမှအဓိပ္ပာယ်မရှိတဲ့အလုပ်တွေကိုသွားပြီးကြီးညိုလေးစားတယ်ဘာကြောင့်လဲသရာကလွန်တဲ့ပညာကမလိုက်နိုင်ဘူးဒါကြောင့်သရာနဲ့ပညာမျှအောင်နည်းနည်းကြိုးစားကြပါကဲဒီညတော့ဒီလောက်နဲ့တော့မှထင်တယ်နော်အပြဝေးကြရအောင်